နာတော်နှစ်2565ခုဩဇာနှစ်1383ခုနတ်တော်လာဇန်6ရက်2021ခု12လပိုင်း17ရက်စနေနေ့ညချမ်းခါကာလမှာစကိုင်းမြို့ရှင်မုံရက်ကွက်တစ္ဆာရွှေစီကျောင်းတိုက်တွင်မှာဘုံဘုံတို့ဓမ္မဒါနအလှူရှင်များနဲ့ လိုင်းမော်ကနေတရားဒေသနာများကိုနာယူကြည်ညိုနေကြတဲ့တရားဓမ္မပေါင်းတော်ကောင်းတို့အတွက်ဒီကနေ့ညတနာရီလောက်တရားဒေသနာများဟောပါနော်တော့ဒီကနေ့ဓမ္မဒါနအလှရှင်တွေကနှစ်ဖက်သောမိဘများအားအမှုထား၍ကိုဖြိုးကျော်စွာဖြေမတ်သက်ဇွန်ဖူးဝေတာမောင်တုဒ္ဒဖုံးထက်မိသားစုရန်ကုန်မြို့ နောက်ပြီးတော့နှစ်ဖက်သောမိဘများအမှုထား၍မစ္စတာဒင်းနစ်ဒေါက်တာဇာဂျီမဲသားအောင်နိုင်မဲ LA USA နောက်ပြီးတော့ဘုန်းဘုန်းတို့မိခင်ကြီးဒေါခင်မလွင် အားရည်စူး၍ဖခင်ကြီးဥစီရအားအမှုထားပြီးတော့မခင်ကြည်ဖြူ35နှစ်ပြည့်မွေးနေ့အလှူနောက်ပြီးတော့တကကြီးဥမျိုးတင့်တကမာကြီးဒေါ်ကြော့ကေခိုင်မိသားစုတို့က ဒေါ်ကြော့ကေခိုင်ရဲ့မွေးနေ့အလှူဖြစ်ဖြစ်ဒါဓမ္မဒါနဓမ္မပူဇာကုသိုလ်များပြုကြရတယ်ပေါ့နော်ဒီတော့ဒီကနေ့ဓမ္မဒါနကုသိုလ်ရှင်များနဲ့တကွာအလုံးသောတရားနာပေတပေါင်းသူတော်ကောင်းတို့ကိုဘုံဘုံတို့ဗာတရားများဟောဖို့စီစဉ်ထားလဲဆိုတော့တန်ဝေကနဲ့ပတ်သက်တဲ့တရားတစ်ပုဒ်အထူးသဖြင့် တံဝေကဉာဏ်ကိုထက်သန်စေတဲ့တရားတစ်ပုဒ်ဟောမေလို့စေကုထားတယ်။တံဝေကဆိုတာဒီနေရာမှာထိတ်လန့်ခြင်းလို့အဓိပ္ပာယ်ရထိတ်လန့်ခြင်းကဉာဏ်နဲ့ရှင်တဲ့ထိတ်လန့်မှုဒါကိုဘုံဘုံတို့တံဝေကလို့ဒီလိုနားလည်ထားကြတယ်။ဒီတံဝေကဆိုတာသူတော်ကောင်းတရားကိုစ조사အထုတ်တဲ့နေရာမှာ မရှိမဖြစ်လိုအပ်တဲ့တွန်းအားကြီးပဲအဲ့ဒီဉာဏ်နဲ့ရှင်တဲ့ထိတ်လန့်မှုဆိုတဲ့တန်ဝေကမရှိလို့ရှိတော့လည်းပဲတန်ဝေကနဲလို့ဘုံဘုံတို့တွေဟာသူတော်ကောင်းအလုပ်ကိုထိထိရောက်ရောက်မလုံနိုင်ကြတာပေါ့နော်သူတော်ကောင်းအလုပ်ကိုထိထိရောက်ရောက်မလုံကြသေးတော့သူတော်ကောင်းတရားကိုဘုံဘုံတို့ပိုင်ပိုင်နိုင်နိုင်မရကြသေးဘူးပေါ့ အဲ့တော့တရားကိုမရသေးသမျှတရားကိုတကယ်မသိသေးသမျှဘလို့လူပဲဖြစ်ဖြစ်စိတ်အေးရတဲ့အနေအထားကို မရသေးဘူးတွေးကြည့်လိုက်ရင်စိုးရင်စရာပူစရာတွေအပြည့်နဲ့လူတွေကြီးပဲတကယ်တမ်းကသူတော်ကောင်းတရားကိုထိထိရောက်ရောက်သိတဲ့ဉာဏ်ပညာကိုမရသေးသမျှဘာကြီးပဲဖြစ်လို့နေနေ တထေးကြီးပဲဖြစ်လို့နေနေပညာတတ်ကြီးပဲဖြစ်လို့နေနေဖြစ်ချင်တာဖြစ်ပါစေတရားသာမရသေးဘူးဆိုရင်တရားကိုသာတကယ်မသိသေးဘူးဆိုရင်ဘသူရဲ့ဘဝမှာစိတ်အေးရတဲ့အနေအထားမဟုတ်ဟုတ်လားဘာဘူးလို့တရားမရသေးတာတော့ဆိုရင်တရားကိုရလောက်အောင်အစွမ်းထုတ်ပြီးတော့ကြိုးစားအထုတ်တဲ့အနေအထားမရှိလို့လှုပ်တော့လှုပ်တာပဲဒါပေမဲ့ရလောက်အောင် မလှုပ်သေးလို့ ဘာဖြစ်လို့တရားကိုရလောက်အောင်မလုပ်ကြသေးတာတော့တရားအလုပ်ကလွယ်လို့ကျန်တဲ့အလုပ်တွေဟာဘယ်အလုပ်မှတရားအလုပ်လောက်အရေးမကြီးဘူးလို့တရားရဲ့ပုံမှာဒီလိုမျိုးခံယူချက်ပြင်းပြင်းထန်ထန်နဲ့ဘုံဘုံတို့စ조사အထောက်နိုင်မှုဘာဖြစ်လို့မရှိကြသေးတာတုံးဆိုရင်စောတော်ကပြောခဲ့တဲ့ဉာဏ်နဲ့ရှင်နဲ့ထိတ်လန့်မှုလို့ဆိုတဲ့တန်ဝေကတရားအာနေနေလို့ဒါကြောင့်တန်ဝေကဆိုတာကိုဘုံဘုံစိတ်ထဲမှာဘယ်လိုလေးတွေးမိတုံးဆိုတော့ သူတော်ကောင်းတရားအလုပ်ကိုလှုပ်ဖြစ်ဖို့အတွက်သူဟာအလွန်ကြီးမားတဲ့အဓိကကြတဲ့တွန်းအားလို့အဲ့လိုမျိုးစိတ်ထဲမှာတွေးမိဒါကြောင့်တရားကောင်းစဉ်လေးကိုတွန်းအားသို့မဟုတ်ဉာဏ်နဲ့ရှင်သော ထိတ်လန့်မှုလို့ဒီလိုလေးဘုံဘုံပေးခြင်းတယ်ဟုတ်လားအဲ့ဒါလိုတွန်းအားကိုအများကြီးဖြစ်စေတတ်တဲ့တုတ်တန်တပုတ်ကိုခြေခံပြီးတော့ဘုံဘုံတို့ပြောမှာပါအဲ့ဒီတုတ်တန်ကဘုံဘုံတို့တုတ်တန်နိဗ္ဗာန်ပါဠိတော်မှာ ဥထာဏသုတ်တံဆိုပြီးတော့မှတ်တမ်းတင်ထားတာရှိတယ်အဲ့ဒီသုတ်တံကိုမြတ်စွာဘုရားကဂါထာ၄ဘုတ်ဖြင့်တန်စာရှင်ပြီးတော့ဟောခဲ့တာတူတူလေးနဲ့ထိမိတဲ့တရားဒေသနာတွေထဲမှာထိတ်တန့်ရောက်တဲ့တရားဒေသနာတစ်ပုဒ်လို့ဆိုခြင်းပါတယ်ဘုန်းတော်ဗတ္တိကာရတသုတ်တံမာလာရှိတဲ့ဂါထာ၄ဘုတ်ကိုလည်းအလွန်တရာမှတန်ဖိုးထားပြီးတော့မျက်နှိုးတယ် အဲ့ဒီတရားလေးပြီးရင်အခုဒီနေ့ညပြောမယ့်တရားကထာ၄ဘုတ်ကိုဘုံဘုံတို့အလွန်တရာမှသဘောကျတယ်ပေါ့နော်သူကတော့တရားလုပ်ကိုလုပ်ဖြစ်ဖို့အတွက်ရှုတော်မျိုးစုံကနေမြတ်စွာဘုရားကတွန်းအားပေးထားတာတိုက်တွန်းတဲ့နေရာမှာသူကအကြောင်းပြချက်ကလေးနဲ့ဘာကြောင့်လှုပ်တဲ့နေဆိုတာလေးကိုပေါ်အောင်ပြောတာတည်တည်ချာချာစိစိဆက်ဆက်ဂရုစိုက်ပြီးတော့ဘုံဘုံတို့နာယူကြည့်မယ်ဆိုရင် မြတ်စွာဘုရားဘလောက်ထိ သူတော်ကောင်းအလုပ်ကိုလုပ်စီခြင်းတယ်ဆိုတာကိုဘုံဘုံတို့သိနိုင်လိမ့်မယ်ပေါ့နော်ဒီဥဋ္ဌာဏသုတ်တံကိုမြတ်စွာဘုရားဘာကြောင့်ဟောကြားတော်မူခဲ့တာတော့ဆိုတော့ခါတဘာမှာမြတ်စွာဘုရားဝိသကကျောင်းမကြီးဆောက်လုပ်ပြီးတော့လှူဒန်းထားတဲ့ပုပ္ပါယုံကျောင်းတော်မှာတရင်သုံးတယ်အဲဒါလိုတရင်သုံးတော်မြတ်စွာဘုရားနဲ့ ကျောင်းဆောင်ကြီးအကြီးကြီးပြတ်သက်ဆောင်ကြီးဝိသခါဆောက်ပြီးတော့လှူဒါန်းတာရှိတယ်။အဲ့ဒီကျောင်းဆောင်ကြီးရဲ့အောက်ထပ်မှာယဟန်ငယ်လေးတွေလည်းတရင်သုံးနေတာရှိတယ်။အဲ့ဒါမြတ်စွာဘုရားအပေါ်တက်မှာတရင်သုံးနေ။အဲ့တော့ဒီနေ့တော့အဲ့ဒီယဟန်ငယ်လေးတွေကစွန့်ကံပြန်စွန့်ဖုံးပေးစွန့်ဖုံးပေးပြီးတဲ့အခါအိတ်လိုက်တာတနေ့ကုန်အိတ်ဟုတ်လား။အိတ်ပြီးတော့ညနေခင်းကြတော့ထထပြီးတော့ဘာလုပ်တုံးဆိုစုပြီးတော့စက်မိစက်ရာတွေပြောကြတာ။မနေ့တော့ငါစွန့်ကံတော့ဘလို့ဟင်းနေရခဲ့တာအဲ့ဒါစလို့ကောင်းတယ်။ ဘာတွေတွေ့ခဲ့တာဘာတွေကြုံခဲ့တာအဲ့ဒါလို့အရေးမရအဖက်မရတမှုမဲ့စကားတွေကိုပြောရင်းနဲ့စူးညံနေကြတယ်အဲ့ဒါကိုမြတ်စွာဘုရားအကြောင်းပေါ်တာကနေကြားတဲ့ခါကျတော့အော်ယဟန်နေငါနဲ့တဆောင်ထဲမှာသတင်းသုံးနေတာတောင်တရားနဲ့အချိန်ကုန်ဖို့သူတို့အမှတ်မရကြဘူးမေ့လျော့နေကြတယ်အဲ့ဒါနဲ့ရှင်မမောက်ကလန်ကိုမြတ်စွာဘုရားခေါ်တော်မူပြီးတော့ချစ်သားမောက်ကလန်တဲ့ဒီယဟန်တွေကိုထိတ်လန့်စေလို့အမိန်ပေးတယ် အဲ့ဒီမှာရှင်မောကလန်ကကောင်းလာပါပြီဖရာဆိုပြီးတော့အာဘောကတိုင်းဝင်နေတဲ့အာဘောကတိုင်းဆိုတာရေကတိုင်းပေါ့နော်ရှင်မောကလန်ဆိုတာတကိုးရာမှာဣတတဲ့ရတယ်လူတိုင်းသိပြီးသားသူ့စိတ်ကိုတကိုးနဲ့ပတ်သက်ရင်အလွန်ပိုင်နိုင်တယ်ပေါ့အဲ့ဒါရေပြင်ကြီးလိုဖန်ဆင်းတယ်စိတ်နဲ့ပေါ့နော်ပြီးတော့မှအဲ့ဒီဝိတာခါစောက်လူထားတဲ့ပြတ်သက်ဆောင်ပေါက်တဲ့ကြောင်းကြီးကိုသာသာလေး တွန်းလိုက်တယ်ပေါ့ရေလေကောင်မှာရှိတဲ့လှေကိုလှုပ်ဖို့ဆိုလို့ရှိရင်ဘုန်းတို့တိတ်အားဆိုင်စရာမလိုလက်ညှိုးလေးနဲ့တွန်းလိုက်တာတောင်သူလှုပ်သွားနိုင်ဒါဒီအဆောင်ကြီးကိုလှုပ်ဖို့အတွက်ပထမဦးစွာသူဘာလုပ်တော့အာဘောကတိုင်းဝင်စားတယ်ဒါလေးစားထဲမှာမှတ်တမ်းတင်ထားတယ်ဒါပြောရရင်တော့သူ့ရဲ့တကိုးအစီရင်နဲ့ဒီပြဿနာဆောင်ကြီးတစ်ခုလုံးကိုတော့တော့ခါအောင်လှုပ်ပြလိုက်တယ်အဲ့ဒီမှာယဟန်ကြီးကြောက်အလန့်အံ့နဲ့တခါတည်းဆင်းပြီးတော့ပြေးကြတာကြောင်တလင်းနဲ့အဲ့တော့မှမြတ်စွာဘုရားက အဲ့ဒီယဟန်တွေကိုကုန်ခေါ်ပြီးတော့ဘာလို့ထွက်ပြေးကြတာတော့ကြောင်ကြီးလှုပ်သွားတယ်ဗျာပြိုမင်းပြိုမလားမသိဘူးဒီတော့မှမြတ်စွာဘုရားကသင်တို့မေ့လျော့နေတဲ့အတွက်ကြောင့်ငါရှင်မမောက်ကလန်ကိုခိုင်းလိုက်တာအကြောင်းဆုံးပြောပြပြီးတော့တရားတရားနဲ့ယဟန်ပြုလာတဲ့သင်တို့အတွက်ဒီလိုမေ့လျော့နေခြင်းဟာမသင့်တော့ဘူးလို့မြတ်စွာဘုရားအမိန့်ရှိပြီးတော့အခုပြောမဲ့ဥဋ္ဌာဏတုတ်တန်ဆိုတာကိုမြတ်စွာဘုရားဟောတယ်ဂါထာ၄ပုဒ်ပေါ့နော် ပထမဒုတိယတတိယဂါထာ၃ပုဒ်ဖြင့်မြတ်စွာဘုရားရှုတော်မျိုးစုံကနေသူတော်ကောင်းအလုပ်ကိုစွမ်းစွမ်းတမအားထုတ်ဖြစ်အောင်တိုက်တွန်းတယ်နောက်ဆုံးဂါထာလေးကတော့သူကသူတော်ကောင်းအလုပ်ကိုဘယ်လိုစူးစမ်းအထုတ်မလဲဆိုတာကိုအနှစ်ချုပ်ပြီးတော့နီလန်းပေးထားတယ်ဂါထာလေး၄ပုဒ်ထဲနဲ့အလွန်ပြည့်စုံတယ်ပေါ့နော်အဲ့ဒါကိုဒီကနေ့ညအာယုံပြုတ်ကြည့်ကြမယ်နော်ပထမဂါထာကဘာပြောတော့ဥဒ္ဓရထနိတိရထကောအထောသူပိတေနဟော အာတုရာနေညိကာဏိတာတန်လာဝိဒါနာရုပ္ပတံဒါလေးကို တလုံးချင်းလေးဘုံဘုံအတိပဲပြန်ပြနော် တချို့တရားနာတဲ့ပုံကိုယ်တွေကပါဠိစကားလုံးလေးတလုံးစီရဲ့ဓာတ်ရိုက်မြန်မာပြန်လေးကိုသူတို့ကအလွန်နှစ်သက်ကြတယ်ဒီပါဠိလေးကဘလို့အတိပဲရှိတာဆိုတော့သူတို့အလွန်သိကျင်တယ်တရားနာတဲ့လူကဇေယိုက်ကအမျိုးမျိုးအကြိုက်ကအမျိုးမျိုးကိုဟုတ်လားအခုလည်းပဲဘုံဘုံတို့ရွတ်ဆိုပူဇော်လိုက်တဲ့မြတ်စွာဘုရားဟောခဲ့တဲ့ဒီဂါထာလေးကိုတလုံးချင်းစီ အတိပဲလေးပြန်ပြဥထေထထကြကုန်လောနိတိရထထိုင်ကြကုန်လော ဟောတင်တို့ဟာသူပိတေနအိဆက်ချင်းအဖြစ်ကောအထောအဘယ်ကျိုးရှိပါအနိဟိမှန်လာပေ၏အတုရာဏကိလေသာတို့ဖြင့်နာကျင်ခံခက်နေကြကုန်သောတန်လဝိဒါဏຢာကအစရှိသောမြားညောင်စုဝင်သည်ဖြစ်၍ရုပ်ပဒံဖောက်ပြန် တုံလှုပ်၍နေကြကုန်သော ဟောတင်တို့၏ နေဒါအိပ်ဆက်ခြင်းသည်ကာဘယ်ကျိုးရှိပါအနည်းတဲ့စောတော်ကဂါထာလေးကပါဠိစကားလုံးလေးတွေကိုသူကကြပြလေးလို့ရွတ်ဆိုလို့ထန်ကလိုင်းကြအောင်အစီအစဉ်တက်အောင်မြတ်စွာဘုရားကစီစဉ်ပြီးတော့ရွတ်ဆိုပြနော်သူ့ကိုဘုံဘုံတို့အစီအစဉ်တွေကြရွတ်တက်မယ်ဆိုရင်သူကတာယာနာပြောပဲအလွန်ဖြစ်တယ်ပေါ့ဓမ္မဂီတိဖြစ်အောင်ရွတ်တက်မယ်ဆိုလို့ရှိရင်နော်ဥဒ္ဓထနိတိတထကောအထောသူပိတေနာဟော အာတုရာနေညိကာဏိဒာတန်လဝိဒါနာရုပတအတိဘယ်သောသောကပြောခဲ့ပြီဒါလေးကိုဘုံဘုံတို့အသေးစိတ်ကလေးနားလည်ကြည့်အောင်နော်ဥထရထထကြကုန်လို့နိတိရထထိုင်းကြကုန်လို့သင်တို့ကသူပိတေနာအိဆက်ချီအပြင်ကော့အထော်ဘဲကျိုးရှိပါအန်နီနှိုးစော်လိုက်တာတရားလုတ်ကိုဣရိယာပုတ်ခိုင်ခိုင်လေးနဲ့လှုပ်ဖို့ဆိုလို့ရှိရင် ထိုင်းပြီးတော့လှုပ်မှသူကကြာရှိလှုပ်ရတာအဆင်ပြေဟုတ်လား လျောင်းဆက်ရင်းနဲ့လုပ်မယ်ဆိုရင်များသောအားဖြင့်အိပ်ပျော်သွားဖို့ပဲများတယ်။ဒါကြောင့်မို့လို့နော်အုတ်ထထထကြကုန်လို့အိပ်မနေကြနဲ့။အရင်ထခိုင်းတယ်ပြီးတော့မလုပ်လို့ထိုင်ကြကုန်လို့အိပ်ဆက်ခြင်းအပြင်ဘယ်ကျိုးရှိပါအနည်းတဲ့။ဒီနေရာမှာဟိုဘုံဘုံကတော့တလုံးချင်းစီကိုစဉ်းစားပြီးတော့ပြောကျင်တာ။မအိပ်ရဘူးဆိုတော့လုံးလုံးကြီးမအိပ်ရလို့လည်းပဲဖြစ်မှာမဟုတ်။နော်အိပ်တယ်ဆိုတာခန္ဓာကိုယ်ရဲ့နော်လိုအပ်တဲ့အစိတ်အပိုင်းတစ်ခု ခန္ဓာကိုယ်ဆိုတာအနာမယူလို့မှမဖြစ်ဖဲကိုဒါကြောင့်ကျမ်းမာရေးရှုတော်ကကြည့်မယ်ဆိုရင်အိတ်ချင်းကအကျိုးမရှိဘူးလို့ပြောလို့မရအိတ်ချင်းကလိုအပ်တယ်ဒါပေမဲ့လို့ကိုလိုချင်တဲ့သူတော်ကောင်းတရားကိုသိတဲ့အသိဉာဏ်ပညာလို့ဆိုရဲကိုလိုချင်တဲ့ကောင်းမွန်တဲ့အကျိုးရလက်ကိုရဖို့ဆိုရင်တော့အိတ်နေခြင်းအဖြစ်မရနိုင်ဒါနားလည်ဖို့လိုတယ်နော်ကျမ်းမာရေးအကျိုးတော့အထိုင်းလျောက်ရှိမယ်သို့တော့ကိုလိုချင်တဲ့သူတော်ကောင်းတရားကိုသိခြင်းလို့ဆိုတဲ့ အမုံမြတ်ဆုံးသောအကျိုးရလဒ်ကိုတော့အိတ်ချင်းအဖြစ်ဘုံဘုံတို့မရနိုင်ဘူးမြတ်စွာဘုရားအိတ်ချင်းကိုဘလို့တောင်ဟောတော့ဘဝရဲ့မြုံနေတဲ့အချိန်လို့တောင်ဒီလိုတောင်ဟောတယ်ဘာအကျိုးရလဒ်မှမထွက်တဲ့အချိန်ပေါ့ဟုတ်လားတကယ်တမ်းဘုံဘုံတို့စဉ်းစားမယ်ဆိုရင်သူတော်ကောင်းတရားကိုစူးစမ်းအထုတ်ပြီးတော့နေခြင်းအားလည်းပဲခန္ဓာကိုယ်အတွက်အကောင်းဆုံးအနားယူခြင်းတစ်မျိုးဖြစ်တယ်ဆိုတာကိုလည်းပဲရှင်းပြီးတော့တွေးဖို့လိုမယ်ပေါ့ဟုတ်လားအဲ့တော့မြတ်စွာဘုရားကဒီမှာ ထကြကုန်လို့ထိုင်ကြကုန်လို့အိတ်ချင်းအဖြစ်သင်တို့ဟာဘာအကျိုးရှိမှာတော့အဲ့လိုပြောပြီးတော့ဗာဆက်ပြောတော့အတုဒါနကိလေသာတို့ဖြင့်နာကျင်နေကြကုန်သောတန်လဝိဒါနယာကအစရှိတဲ့မြားညောင်းနေစိတ်နှလုံးမှာစူးဝင်နေလို့ရုပ်ပဒံဖောက်ပြန်တုန်လှုပ်နေကြကုန်သောဟိုတမင်တကောင်မြားနဲ့ပြစ်လိုက်တယ်ဆိုရင်မြားမှန်သွားပြီဆိုရင်လူလှိမ့်ပြီးတော့နေရတယ်လို့မျိုးဘုံဘုံတို့ရဲ့စိတ်နှလုံးမှာ လောဘဒေါသမောဟအစရှိတဲ့မြားတွေရှူးလို့စိတ်ဟာတကယ်တမ်းကတစ်ဖြက်ဖြက်လှုပ်နေတယ်ပေါ့နော်အဲ့ဒါလိုမျိုးတုံလှုပ်နေကြတယ်တုံလှုပ်ရုံနဲ့မကဘူးတုံလှုပ်မှုကရိုးရိုးတုံလှုပ်တာမဟုတ်နာကျင်ခံခတ်မှုနဲ့တုံလှုပ်တယ်သူရှိမှာအတုရဆိုတာပါတယ်အဲ့ဒါလိုမျိုး စိတ်နှလုံးမှာနော်ငြင်းအေးမှုမရှိဘဲနဲ့ဖောက်ပြန်တုံလှုပ်တဲ့အနေအထားမျိုးကြီးနဲ့အိတ်နေလို့မသင့်တော့ဘူးဆိုလိုတာက တရားမရသေးဘဲနဲ့ဘုန်းဘုန်းတို့တို့ကအေးအေးဆေးဆေးမနေသင့်သေးဘူးလို့ပြောကြင်တာမြတ်စွာဘုရားကကိုယ့်ရဲ့အခြေအနေကအေးအေးဆေးဆေးနေရမယ့်အခြေအနေမဟုတ်သေးဘူး။ဘာလို့ဆိုကိုယ့်ရဲ့စိတ်မှာနာကျင်မှုတန်လန်းနဲ့တုန်လှုပ်ဖောက်ပြန်မှုတန်လန်းနဲ့ဒီလိုအခြေအနေဆိုကြီးရှိနေရတဲ့ဘုန်းဘုန်းတို့တွေဟာအေးအေးဆေးဆေးပေါ့ပေါ့ရော့ရော့မနေသင့်ဘူးဆိုတာကိုအဓိကဆိုလိုတာ။ကိုကတကယ်လို့သူတော်ကောင်းတရားကိုစိတ်ချရတဲ့အနေအထားထိသိပြီဆိုရင်တော့အထိုက်လျောက်အိတ်ချင်းလဲအိတ်ပေါ့ဆိုလိုတာက ဟုတ်လားဒါနဲ့ပတ်သက်ပြီးတော့အမှတ်ရတာလေးတစ်ခုပြောဦးမယ်ဟိုမြတ်စွာဘုရားကိုတခါမှာမြတ်စွာဘုရားကနမိုးတော်ရာမှာကျိမ့်ဆက်ပြီးတော့နေတော့မနက်ကရောက်လာပြီးတော့မြတ်စွာဘုရားကိုအပြစ်တင်တယ်ဘာဖြစ်လို့အိတ်နေတာတုံးတဲ့တွေ့တွေ့ဝေကြီးအိတ်နေတာလားအိတ်เสียနေရာဂျောင်ကောင်းကောင်းတိတ်တိတ်ဆိတ်ဆိတ်ကလေးရပြီဆိုတော့ငါအိတ်လိုက်အောင်မဟဲဆိုတဲ့စိတ်တွေနဲ့မြတ်အိတ်နေသလားမြတ်စွာဘုရားကလာနှောင့်ယှက်တယ်အဲ့တော့မြတ်စွာဘုရားဘာပြောတော့ဆိုတော့ ငါမှာတဲ့ဘဝတွေကိုဖြစ်စေတတ်တဲ့ဘဝတွေဒီရောက်အောင်ဆွဲဆောင်တတ်တဲ့တဏှာဆိုတဲ့တရားကိုငါအမြင့်ပြတ်ပယ်တတ်ပြီးပြီဒုက္ခတွေဥပရိတရားတွေဘဝတရားတွေအကုန်လုံးချုပ်ငိမ့်သွားတဲ့အတွက်ကြောင့်ငါရဲ့အိတ်ဆက်ခြင်းကိုသင်မနာလို့မရှိစိတ်မဖြစ်ပါနဲ့စိတ်ချလက်ချ तू အိတ်လို့ရပြီလို့မြတ်စွာဘုရားပြောတာဒါလေးတွေကနှိုင်းရှင်ပြီးတော့တွေးစရာဒေသနာလေးတွေတခါမှလည်းပဲမြတ်စွာဘုရားရှင်တေဝဒတ်က နော်ကြောင်မောင်းဆင်ပြီးတော့ကြောက်တုံးလိမ့်ပြီးတော့ချလို့ကြောက်ချက်ကလေးတွေလွင့်ဆင်ပြီးတော့မြတ်စွာဘုရားရဲ့ခြေမတော်လာမှန်တာကြားဘူးတယ်နော်အဲ့ဒီမှာနော်ဇီဝကကခွဲစိတ်ပေးတယ်အဲ့ဒီမှာဝေဒနာပြင်းထန်ပြီးတော့မြတ်စွာဘုရားတတိတမစဉ်အပြည့်နဲ့တီးခံတော်မူတယ်အဲ့လိုလုပ်ရင်းနဲ့လည်းအဲ့ဒီတောကြောင်လေးထဲမှာမြတ်စွာဘုရားကျင့်ဆက်တော်မာနကရောက်လာပြီးတော့နော်ကြပြားတွေရွတ်မယ်ဆိုပြီးတော့တွေးပြီးတော့မြတ်အိတ်နေတာလားနော်အိတ်เสียနေရာကောင်းကောင်းရပြီဆိုတော့စိတ်နဲ့မြတ်အိတ်နေသလား အဲ့လိုမျိုးမေးတော့မြတ်စွာဘုရားကဘာပြန်ပြောလို့ဆိုတော့ပြောတာလေးအကျဉ်းမြင်လေးဖုံဖုံမှတ်မိနေတယ်စိတ်မှာယာဂဒေါသမြားတွေစူးဝင်နေလို့တစ်ဖြက်ဖြက်တုံလှုပ်နေတဲ့စိတ်နှလုံးရှိတဲ့လူတွေတောင်အိတ်ချင်းကိုရကြသေးတယ်ငါစိတ်ထဲမှာအဲ့လိုမျိုးတစ်ဖြက်ဖြက်တုံလှုပ်စေတဲ့ယာဂအစရှိတဲ့မြားတွေစူးနေတာမရှိဘူးအဲ့လိုပဂရိငြိမ်းအေးနေတဲ့ငါလိုလူအတွက်ဘာဖြစ်လို့အိတ်ဆက်ချင်းကိုမရမှာတော့ ငါဟာဘေးရန်ထူပြောတဲ့ခရီးလမ်းမှာတောင်အိပ်ဖို့အတွက်ငါမကြောက်ဘူးဘယ်နာလေးဖြစ်ဖြစ်မြတ်စွာဘုရားဘာမှဆိုသူ့မှာဘာမှဆင်းဆင်းရဲတယ်ဆိုတာမရှိပဲကို ဟုတ်လားဒါဒီဒေသနာလေးတွေကဘာကြောင့်ဘုံဘုံကပြောပြတာတုံးဆိုတော့ဘုံဘုံတို့ရဲ့အခြေအနေဟာအိပ်ပြီးတော့အချိန်ဖြုံးဖို့အတွက်ဟိုမတင့်တော်သေးတဲ့အခြေအနေဆိုတာလေးကိုအတွင်းမှန်မှန်လေးနဲ့တွေးမိကြဖို့ပေါ့ဒေသနာကဒါမျိုးကိုမြင့်တယ်လို့ဆိုမှဆိုဆိုနိုင်တယ်နော် တော့ဒါကိုပြောတော့နောက်ထပ်ဘာကိုထပ်ပြီးတော့ဘုံဘုံကတွေးမိပြန်တော့ဆိုတော့တရားအလုပ်လုပ်ဖို့တောင်မြတ်စွာဘုရားကမအိပ်မနေလှုပ်ခိုင်းတာဒါပေမဲ့ဒီကနေ့ခေတ်မှာလူအများစုကအိတ်ရှိမတော့ရင်အိတ်မပြောတဲ့လူတွေတော်တော်များနေတာရှိစဉ်းစားကြည့်အိတ်တယ်ဆိုတာခန္ဓာကိုယ်ရဲ့အနာယူခြင်းတစ်မျိုးသူတို့ရဲ့စိတ်ကဘလောက်ထိတုန်လှုပ်နေလဲဆိုလို့ရှိရင်နော်အိတ်တဲ့အချိန်လေးမှာတောင်မှဒီစိတ်ကို အနာမပေးဘူးအမြဲတမ်းမဖြစ်နေတော့တုံလှုပ်နေအချိန်တော်တော်များများဒီလောဘဒေါသမောဟတွေနဲ့အမျိုးမျိုးသောအကြောင်းတရားတွေကြောင့်ဒီစိတ်ကိုသူတို့ကတုံလှုပ်အောင်လှုပ်ထားတာအဲ့ဒီဟာကြီးကကြားလာတဲ့အခါကျတော့အရှိန်ပါသွားပြီးတော့အိတ်မဲဆိုတဲ့အချိန်မှတောင်မှရက်လို့မရတော့ဘူးဘုံဘုံကတော့ဒီလိုမြင်နေအိတ်မပြောတဲ့လူတွေပေါ့ဟုတ်လားစဉ်းစားကြည့်နော်သူတို့ကသူတို့လှုပ်တာအဲ့ဒါအိတ်မပြောအောင်ဟုတ်လား အဲ့အဲ့ဒီလိုလူတွေကအများကြီးစဉ်းစားသင့်တယ်။အော်အဲ့ချိန်လေးမှာတော့ငါစိတ်ကမငြိမ်ပါလား။ဒါတော်တော်ကိုသတိထားတဲ့ကိစ္စ။နော်အိတ်ဆေးကြီးအမြဲတမ်းအားကိုးနေရင်အဆင်မပြေဘူးဒါကတော့ဘေးတော့ဆိုးရိုးတွေအများကြီးရှိတာပဲလေ။အဲ့လိုလူမျိုးအတွက်စိတ်ကိုနော်တည်ငြိမ်မှုရှိအောင်တုံ့လုံမှုနည်းအောင်စ조사အထောက်ချင်းမှာဒါပါတခြားနီလန်းကိုသူတို့မသုံးသင့်ဘူး။အိတ်မပြောဘူးဆိုတာစိတ်တုံ့လှုပ်လို့ပဲ။တုံ့လှုပ်နေမှာတော့ဘလို့လို့အိတ်လို့ရမှာနော်ဒီဒီစိတ်နဲ့အိတ်လို့မရဘူး။ တော်မြတ်စွာဘုရားရဲ့နီးမဂ်ခင်၈ပါးဟာကရုတ်ခွေစိတ်ဟာကွဲလွယ်တဲ့မြေအိုးဆိုတဲ့တရားတွေလူတိုင်းနာဘူးတယ်နော်ဒီထဲမှာအဖြေပါလိမ့်မယ်ဟုတ်လားစိတ်ကိုငြိမ်ငြိမ်တယ်ဆိုလို့ရှိရင်မဂ်ခင်၈ပါးကရုတ်ခွေပေါ်မှာတင်ထားဖို့လိုတယ်တတိပဋ္ဌာန်တရားကိုပွားများဖို့လိုတယ်အာနာပါနကမ္မထံစီးပြန်ဒီခန္ဓာမှာ စိတ်ကိုထားဟုတ်လားအဲ့လိုမျိုးစိတ်ကိုတည်ငြိမ်အောင်နီးမှန်လမ်းမှန် ပြန်ပြီးတော့လေ့ကျင့်ယူလို့စိတ်တည်ငြိမ်သွားပြီငြိမ်သွားပြီဆိုရင်ဘာဖြစ်သွားမလို့အိပ်ပျော်မှာပါပဲဟုတ်လားအင်းဒါကအိတ်ချင်းနဲ့ပတ်သက်ပြီးတော့စမိဆက်ရလေးတွေကိုပုံပုံပြောပြတာဟုတ်လားဒီမှာတော့မြတ်စွာဘုရားကလုံးဝမအိပ်ရဘူးလို့ဆိုလိုတာမဟုတ်မအိပ်မနေစူးစားလို့ပြောချင်တာဘာဖြစ်လို့မအိပ်မနေစူးစားခိုင်းတာတော့နော်အကြောင်းပြချက်ကဘာလဲကိုယ့်ရဲ့စိတ်နှလုံးမှာနော်နာကျင်ခံခတ်မှုတွေရှိနေလို့ ။ຢာကအစရှိတဲ့မြားညောင်းနေရှူးနေလို့ဆိုလိုတာကအဆင်မပြေသေးလို့အဆင်ပြေအောင်အရင်လှုပ်လိုက်အောင်လို့ပြောချင်တာ။သဘောပေါက်မလားမသိဘူး။ဘုံတို့မြတ်စွာဘုရားရဲ့မဟာကရုဏာတော်ကို ဖော်ပြတဲ့နောက်ဒေသနာတွေထဲမှာမြတ်စွာဘုရားတတ္တဝါတွေရဲ့အကြောင်းကိုအပြည့်စုံဆုံးသိတော်မူတာဆိုတော့တတ္တဝါတွေရဲ့ပုံမှာမြတ်စွာဘုရားလောက်တနာကျင်တာတဲ့လူဆိုတာမရှိဘူးအဲ့ဒီမှာတတ္တဝါတွေရဲ့သဘောကို အဲ့ဒီမဟာကရုဏာဉာဏ်ရဲ့အဖွင့်မှာဘယ်လိုလေးပြောတာတော့အဲ့ဒီအများကြီးဖွင့်ပြတာတွေကတစ်ခုပေါ့သတံလောလောကတန္တိဝါသောဝေဒောပုထုတန်လေဟိနတ်ထင်ကျော်ကိုရှိတန်လာနာဥဒ္ဒတာအညတရမယာတိပတ္တန္တနာဗုဒ္ဓနာဘဂဝန္တနာတတ္တိတုမဟာကရုဏာအောက်ကမတိတဲ့အဓိပ္ပာယ်ပါပြောတော့လောကတန်တိဝါသော ဟောဒီတတ္တဝါတွေဟာနော်နတ်နတ်ဝါသောလူတွေအကုန်လုံးဒီတတ္တဝါတွေဟာ တတန်လောတဲ့သူတို့ရဲ့စိတ်မှာမြားတွေညောင့်နေရှူးနေတယ်တဲ့စိတ်ကူးနဲ့ကိုယ့်ရဲ့ခန္ဓာကိုယ်အစိတ်အပိုင်းတစ်ခုကိုမြားတို့ညောင့်နေထိုးကြည့်ပေါ့နေရခက်ပေါ့နော်နာကျင်မှုရှိမယ်ဟုတ်လားဒါဘုမတို့ရဲ့စိတ်မှာလည်းမမြင်ရတဲ့မြားတွေညောင့်နေဘာဖြစ်နေတော့ရှူးနေတယ်တဲ့ဝိဒောပုထုတန်လေဟိတဲ့မြားရှူးတာမှနည်းနည်းမဟုတ်ဘူးတဲ့မြားတွေအများကြီးရှူးနေတယ်တဲ့နတ်ထင်ညောကောစီတန်လာနာဥဒ္ဒတာအညတ္တမယာတိတဲ့ အဲ့ဒီမြားတွေကိုနှုတ်ပေးနိုင်တာငါကလွဲလို့တခြားမရှိဘူးလို့မြတ်စွာဘုရားမြင်နေတယ်။ဒါမြတ်စွာဘုရားတတ္တဝါတွေရဲ့စိတ်မှာစူးနေတဲ့မြားညောင်ကိုနှုတ်ပေးတယ်ဆိုတာပဂတိဒီတိုင်းဓာတ်ရိုက်လာနှုတ်ပေးတာကိုဆိုတာမဟုတ်။ဒီမြားတွေကျွတ်ထွက်သွားဖို့အတွက်နှုတ်ပစ်ဖို့အတွက်နီးမှန်လမ်းမှန်ကို ပေးတာကိုမြတ်စွာဘုရားမြားညောင်ကိုနှုတ်ပေးတယ်လို့ပြောတာ။သဘောပေါက်ရဲ့လား။အဲ့ဒါမြတ်စွာဘုရားငါကလွဲလို့တတ္တဝါတွေရဲ့စိတ်ကို စိတ်မှာစူးဝင်နေတဲ့မြားညောင်းတွေကိုနှုတ်ပေးနိုင်တဲ့လူမမြင်ဘူးတဲ့အဲ့လိုမျိုးတိတော်မူမြင်တော်မူပြီးတော့မြတ်စွာဘုရားတတ္တဝါတွေရဲ့ပုံမှာအလွန်ကြီးမားတဲ့မဟာကရုဏာဖြစ်တယ်တဲ့ဟုတ်လားအဲ့တော့အဲ့ဒီဒေသနာမှာဘုံတို့တွေရဲ့စိတ်နှလုံးမှာစူးဝင်နေတဲ့မြားကိုခုနှစ်မျိုးတောင် ပြထားတယ်မြားခုနှစ်ချောင်းပါဠိတုံးဆိုတော့ယာကရဲ့ဒေါသရဲ့မောဟရဲ့သုံးမျိုးမှတ်ပေါ့နော်လောဘဒေါသမောဟလို့လည်းမှတ်လို့ရတယ် နောက်မာနရဲ့ဒိဋ္ဌိရဲ့ဝိရှိကိစ္စရဲ့ဒုစရိုက်တရားရဲ့လို့အဲ့ဒီမှာအဲ့လိုပြောတယ်လူချင်းမမုန်းမှုဖြစ်နေတယ်ဆိုတာအဲ့ဒါမြားရှူးနေတာပေါ့တနည်းအားဖြင့်စိတ်နှလုံးမှာညောင့်ဝင်နေတာဟုတ်လားမကျေနပ်မှုဒေါသဖြစ်ပြီးဆိုရင်ဒါစိတ်နှလုံးမှာမဖြစ်နေတာမြားရှူးနေတာညောင့်ဝင်နေတာနားလဲရမယ်ပေါ့နော်အဲ့တော့ဘုံဘုံတို့ရဲ့အခြေအနေကဘလို့လဲလို့တဘာဝကြကြဘုံဘုံတို့ဝေဖန်ကြည့်မယ်ဆိုရင်အာယုံပြုတ်သည်မြနှုတ်ရတဲ့အနေအထားမှာပဲရှိသေးတယ် ဒီစကားလေးကိုတည်တည်ချာချာမှတ်ဘုန်းတို့စိတ်ကပင်ကိုယ်တိုင်းမရတည်နိုင်ဘူးကောင်းတဲ့အာရုံနဲ့တွေ့ရင်ຢာကဖြစ်တယ်မကောင်းတဲ့အာရုံနဲ့တွေ့ရင်ဒေါသဖြစ်တယ်အမြဲတမ်းတုန်လှုပ်မှုခြောက်ခြားမှုပူလောင်မှုနဲ့တွားနေတာဟုတ်တယ်မဟုတ်လားစဉ်းစားကြည့်နော်အခုမမောစရာတွေ့ရင်အခုလောဘတန်းဖြစ်တယ်အခုမကျေနပ်စရာတွေ့ရင်အခုဒေါသတန်းပြီးတော့ဖြစ်တယ်ကိုယ်စိတ်ကိုကောင်းကောင်းမွန်မွန်ဖြစ်အောင်ဘုံဘုံတို့တွေဟာအမြဲတမ်းထိမ့်သိမ့်နိုင်တဲ့အနေအထားမရှိဘူးအာယုံပုံမှာပဲမူတည်နေတာ အာယုံကျိုးဆွဲတယ်လို့ပဲကနေရတာမိုးစရာအာယုံနဲ့တွေ့ရင်ຢာကနဲ့ပူလောင်ရတယ်မကျင်တဲ့စရာအာယုံနဲ့တွေ့ရင်ဒေါသနဲ့ပူလောင်ရတယ်တုန်လှုပ်ရတယ်ဒါစဉ်းစားကြည့်ပေါ့နော်အဲ့တော့ဘုံဘုံတို့ရဲ့အနေအထားလေးကိုတည်တည်ချာချာနားလည်ပြီးတော့ဒီအနေအထားကြီးကအေးအေးဆေးဆေးနေလို့ရတဲ့အနေအထားမဟုတ်ဘူးလို့မြတ်စွာဘုရားပြောခြင်းတာဒါလေးကိုဘုံဘုံကသဘောပေါက်ပေါက်စေခြင်းတာဟုတ်လားဒါကြောင့်မလို့အတုဒါနနာကျင်နေကြတယ်တန်လဝိဒါနရုပ်ပဒံ နော်မြားရှူးလို့တုံလှုပ်နေကြတယ်နော်သားသမီးတွေကမြားရှူးလို့တုံလှုပ်နေတယ်လို့မျိုးနော်နာကျင်နေကြတယ်တုံလှုပ်နေကြတယ်နော်နာပြီဆိုမှတော့တုံတာပေါ့လှုပ်တာပေါ့ဘုံဘုံတို့ရဲ့တုံလှုပ်မှုကိုကာယကံဝစီကံမနောကံကိုအကဲခတ်ခြင်းအပြင်သိနိုင်တယ်မြားညောင်တွေရှူးလို့စိတ်ကတုံလှုပ်တယ်အဲ့ဒီစိတ်တုံလှုပ်ပြီဆိုရင်ဒုတိယအဆင့်ဝစီကံအပြောတွေတုံလှုပ်လာမယ်ပြောတာတွေကိုယ်ကားတွေဖြစ်လာမှာနော်ဟောတတိယအဆင့်အမှုရာတွေပဲဖြစ်လာမှာတော့တုံလှုပ်လာမှာ ကာယကံနဲ့ဝစီကံနဲ့ကတော့သိရတာလွယ်တယ်နော်မနောကံတုံလုံနေတာကိုမြင်ဖို့လိုတယ်နော်တကယ်တမ်းကစိတ်ထဲမှာတုံလုံနေတာကပိုးတောင်မှအချိန်တော်တော်များများတုံလုံနေနော်ရေနွေးအိုးများရှူသလိုအမြဲတမ်းမဖြစ်နေတော့ရှူနေတယ်ဒီစိတ်ထဲမှာဒါကိုမြင်ဖို့လိုတယ်ဟုတ်လားဒါကြောင့်မြတ်စွာဘုရားကမအိပ်မနေဘာကြောင့်လှုပ်ခိုင်းတာတော့ဆိုရင်ကိုယ့်ရဲ့အခြေအနေကကောင်းမွန်တဲ့အခြေအနေမဟုတ်သေးလို့အေးအေးဆေးဆေးနေရမယ့်အနေအထားမဟုတ်သေးလို့ပြောရရင်မြားညောင်းနေစူးနေတဲ့အနေအထားမှာပဲရှိတယ် အဲ့ဒီမြားညောင်ကြီးခုနှစ်ချောင်းထဲမှာဘယ်သူအဆိုးဆုံးဖြစ်မယ်ထင်လဲတက္ကာဒိဋ္ဌိပေါ့နော်အထင်ရှားဖြစ်နေတဲ့ယုံ nant တရားကိုပုဂ္ဂိုလ်တ attva လို့အထင်မှားနေတဲ့သဘောဒါကအပေမျိုးစီပဲလေ ဟုတ်တယ်မဟုတ်လားသူ့ကိုမဖြက်စီးနိုင်သေးသမျှဘုံဘုံတို့အပေဘုံကို ဖြက်စီးပြီးသားလို့မဆိုနိုင်ဘူးဟုတ်လားဒါကြောင့်မို့လို့ပုထုဇဉ်မှန်လို့ရှိရင်ဘာကြီးပဲဖြစ်လို့နေနေယုံညံ့မှုပူလောင်မှုအဝန်းဝိုင်းနေမှာပဲရှိနေသေးတယ်ဆိုတာနားလည်ရမယ် ကိုယ့်ရဲ့စိတ်ကပူလောင်မှုမကင်းသေးဘူးဆိုရင်ကိုယ့်ရဲ့အနာဂတ်ကလည်းပူလောင်မှုကင်းသေးမှာမဟုတ်ကိုယ့်ရဲ့စိတ်ကယုံညံ့မှုမကင်းသေးဘူးဆိုရင်ကိုယ့်ရဲ့အနာဂတ်ကလည်းယုံညံ့မှုကင်းမှာမဟုတ်ဒါကိုမြင်ဖို့လိုတယ်နော်တက္ကာယဒိဋ္ဌိမကင်းသေးတာနဲ့အပေပုံမကင်းနိုင်သေးတာနဲ့ကိုဆက်ဆက်ပြီးတော့တွေးဖို့လိုတယ်ဒါတွေကဘာတွေကိုပြောနေတာတော့ဘုံဘုံကမြတ်စွာဘုရားကဘာကိုပြပြီးတော့သူတော်ကောင်းအလုပ်ကိုကြွကြွဆားဆားလုပ်ဖို့တိုက်တွန်းတယ်လဲဆိုတာကိုမြင်အောင်ပြောတာဒါပထမကထာနော်ဘာကိုပြပြီးတော့ပြောတာတော့ ကိုယ့်ရဲ့ဆိုးရတဲ့အခြေအနေကိုဆင်ခြင်ပြီးတော့ဒီအခြေအနေဆိုးကနေလွတ်မြောက်ဖို့အတွက်မြတ်စွာဘုရားကြိုးစားခိုင်းတာဟုတ်လားဒါပထမဂါထာလေးရဲ့အတိပဲဘလောက်ကောင်းတော့နော်ဥဒ္ဓရထနိတိတထကောအထောသူပိတေနာဟောအတုဒါနေညိကာနိဒာတန်လဝိဒါနာရုပတံနော်ထားကြကုန်လောထိုင်ကြကုန်လောအိတ်ဆက်ခြင်းအပြင်သင်တို့ဟာပဲကြိုးရှိပါအနိစိတ်နှလုံးမှာနာကျင်ခံခတ်၍နေကြကုန်သော ယာကအစရှိသောမြားညောင်းတို့စူးဝင်သည်ဖြစ်၍ဖောက်ပြန်တုန်လှုပ်၍နေကြကုန်သောသင်တို့အတွက်အိပ်ဆက်ခြင်းအပြင်ဘယ်ကျိုးရှိပါအနည်းဒါအဖြောင်းအတိတ်ပဲလေးပဲနော်อืมဒါပထမဂါထာအဲဒုတိယဂါထာဆက်သွားအောင်နော်ဒုတိယဂါထာကဘာကိုပြပြီးတော့မြတ်စွာဘုရားတိုက်တွန်းမလဲဆိုတာလေးကိုဘုံဘုံတို့တည်တည်ချာလေးဝေဖန်စီစစ်ပြီးတော့နာယူကြမယ်ဟုတ်လားဒုတိယဂါထာဘာပြောတော့ဥထထနိတိတထဒလံသိက္ခထတန်တိယ မာဝပမတ္ထေဝိညာယမစ္စုရာဇာအာမောဟိထဝတာနုခေတလုံးချင်းအတိဘယ်လေးကိုမြန်မာပြန်ပြအောင်နော်ဥထေထထားကြကုန်လုံးနိတိတထထိုင်ကြကုန်လုံးတန်တိယငိမ့်ချမ်းချင်းအလွန်ငါဒန်လန်ဆွဲဆွဲမြဲမြဲသိက္ခတကျင့်ကြကုန်လုံးမစ္စုရာဇာတင်မင်းသည်ပမတ်တေမိလျော့၍နေကုန်သောဟောတင်တို့ကိုဝိညာယတိ၍ဝတာနုကေမိမိအလိုတို့လိုက်စီသည်ကိုကတ္တဝါပြုတ်၍အာမောဟိထမတွေ့ဝေပါစေလင်တဲ့ ဘာပြောတာတော့ထားကြကုန်လို့ထိုင်ကြကုန်လို့စိတ်နှလုံးငြိမ်းချမ်းဖို့အတွက်ဆွဲဆွဲမြဲမြဲလေ့ကျင့်ကြကုန်လို့ဘာကိုပြပြီးတော့မြတ်စွာဘုရားလေ့ကျင့်ခိုင်းတော့အကြောင်းပြချက်ကမစ္စုရာဇာတေမင်းသည်ပမတ်ထေမေလျော့ကုန်သောဟောတင်တို့ကိုဝိညာယတိ၍ဝတာနုကေမိမိအလိုတို့လိုက်စီသည်ကိုကတ္တဝါပြု၍မာအာမောဟိထမတွေးပါစေလင့်ဓာရိုက်အဖြောင့်နားလည်အောင်ပြောရရင်တေဂာနီးမှာစင်စင်ရဲရဲမဖြစ်ပါစေနဲ့လို့ပြောတာ တော့သေခြင်းတရားကြီးကမစ္စုရာဇာသေခြင်းကိုတင်စားပြီးတော့ပြောတာမစ္စုရာဇာသေမင်းတယ်ဟုတ်လားသေမင်းကဘုံဘုံတို့တွေမေ့နေတာကိုတနေရာနေကြည်နေတယ်လို့မျိုးပေါ့อืมဒင်းတို့မေ့မေ့ကြစမ်းမစီပေါ့ငါနဲ့တွေ့တော့မှပြီးပြီးပြင်းပြင်းကိုနှိပ်ဆက်ပစ်လိုက်အောင်ပဲတွေ့တွေ့ဝေဖြစ်အောင်ကိုလှုပ်ပစ်လိုက်အောင်ပဲတနေရာနေပြီးတော့သေမင်းကြီးကကြည်နေတဲ့သဘောအဲ့ဒီလိုမျိုးပုံပုံအောင်ပြောတော့နော်မြတ်စွာဘုရားဟုတ်လားမစ္စုရာဇာသေမင်းသည်ပမတ်ထေမေ့လျော့ကုန်သောသင်တို့ကိုဝိညာယတိ၍တယ် တကယ်တော့သေမင်းဆိုတာအပြင်ဘက်မှာတကယ်ရှိတာမှမဟုတ်ဘဲနဲ့သေတတ်တဲ့ခန္ဓာကိုယ်ကြီးကသေမင်းပဲဒါမျိုးဆိုတော့ဘုရားတင်စားပြီးတော့ပြောတာသေမင်းကကိုမေ့နေတာကိုသိပြီးတော့ဒင်းတို့တော့ငါနဲ့တွေ့မှစိတ်ကြိုက်ကိုနှိပ်စက်ပလိုက်အောင်ပဲသူနှိပ်စက်လို့ကို့မှာတွေ့တွေ့ဝေကြီးသေရတဲ့အနေအထားမျိုးကိုမရောက်စေနဲ့လို့ပြောတာဆိုလိုတာကသေချာပေါက်ရင်ဆိုင်ရမယ်သေခြင်းတရားနဲ့တွေ့လာတဲ့အခါမှာအဆင်ပြေအောင်ခုလေးကစပြီးတော့ကြိုးစားထားကြလှုပ်ထားကြလို့ပြောချင်တာဟုတ်လား တော့ဒီတိုက်တွန်းတိုက်တွန်းချက်ကပိုးပြီးတော့ထိတ်လန့်ပေါ်ရကောင်းတယ်လို့ဆိုခြင်းတယ်ပေါ့နော်ငါတေချာပေါက်တွေ့ရမယ်တေခြင်းတရားဟိုဟုတ်လားအဲ့တော့ဒီကထားလေးကိုဘုံဘုံတို့အသေးစိတ်ကလေးနားလည်ကြည့်ရအောင်ထားကြကုန်လို့ထိုင်ကြကုန်လို့ငြိမ်းချမ်းခြင်းအလုံးကဆွဲသွဲမြဲမြဲကျင့်ကြကုန်လို့တဲ့ဒီစကားလေးကိုတော့ဘုံဘုံကအလွန်သဘောကျတယ်နော်တန်လန်တိတ်ခထတန်တိယစိတ်နှလုံးငြိမ်းချမ်းဖို့အတွက်ဆွဲဆွဲမြဲမြဲအလုံးလုံးတဲ့စိတ်နှလုံးငြိမ်းချမ်းဖို့ဆိုတာလေးကို ပြောရရင်စိတ်ချမ်းသာဖို့လို့ပြောခြင်းကိုယ်စိတ်ကလေးချမ်းသာဖို့အများလာလုပ်ပေးလို့မရဘူးเนาะကိုကိုယ်တိုင်နီးမှန်လက်မှန်လုပ်ရဒီစိတ်ကလေးချမ်းသာဖို့အတွက်မြတ်စွာဘုရားနော်ကြိုးစားတစ်ချက်မကြိုးစားတစ်ချက်နော်လှုပ်လိုက်မလှုပ်လိုက်အဲ့ဒီလိုမျိုးမဖြစ်သေးခြင်းဘူးသူကဒန်လန်ဆိုတာဘာလို့ဆွဲဆွဲမြဲမြဲအမြဲတမ်းကြိုးစားလို့ပြောတာဘာဖြစ်လို့တော့ဘဝမှာစိတ်ဆင်းရဲစိတ်ချမ်းသာမှုကတကယ်တမ်းကတန်ဖိုးအကြီးဆုံးပဲလေတွေ့ကြည့်နော် ဒီစိတ်ချမ်းသာမှုသာမရှိဘူးဆိုရင်ကျန်တာတွေဘာတွေရှိလို့နေနေဘာတွေဖြစ်လို့နေနေဒါကဘာမှသိပ်ပြီးတော့အဓိပ္ပာယ်ရှိလာတယ်လို့မဆိုနိုင်ဘူးတော့သူပစ္စည်းတွေဘလောက်ပေါ်နေနေစိတ်ကမြဲတမ်းဆင်းရဲနေတယ်ဆိုရင်အဲ့ဒီစည်းစိမ်ရှင်ကိုအားကြရရှိလားဟောစဉ်းစားကြည့်တော့သူပညာတွေဘလောက်တက်လို့နေနေစိတ်ကမြဲတမ်းပူလောင်ဆင်းရဲနေတယ်ဆိုအဲ့ဒီပညာရှင်ကိုဘုံဘုံတို့ဘာထင်ကြီးရရှိလဲသူတက်ထားတဲ့ပညာတွေကသူ့စိတ်ချမ်းသာဖို့လေးတောင်မှလုံမပေးနိုင်ဘူးဆိုသူ့ပညာဘာထင်ကြီးရရှိမလို့ သူပိုင်ပိုင်ဆိုင်ထားတဲ့ပစ္စည်းကသူ့စိတ်ကလေးချမ်းသာဖို့တောင်လုံမပေးနိုင်ဘူးဆိုရင်သူ့ပစ္စည်းကဘုံဘုံတို့ဘာမဲမောစရာရှိမှာတော့စဉ်းစားစရာမကောင်းဘူးလားကောင်းတယ်နော်ဒါကြောင့်စိတ်ချမ်းသာမှုဟာဘဝမှာတန်ဖိုးကြီးဆုံးစိတ်ငြိမ်းအေးမှုဟာဘဝမှာနော်လိုလားခြင်းသုံးအရာလို့လိုလားအဆုံးအရာဆိုတော့နားလည်ပြီးတော့ဘုံဘုံတို့ဘာလုပ်ကြမှာတော့စိတ်ချမ်းသာအောင်ငြိမ်းအောင်လုပ်ရမှာနော်လူတွေရဲ့စိတ်လုံးကများသောအားဖြင့်အာယုန်တွေထွေပြားလာတာလည်းတကြောင်ပေါ့နော် လောဘဒေါသမောဟအာကြီးလာကြရလဲတကြောင်ပေါ့အမျိုးမျိုးသောအကြောင်းကြောင့်လူတွေဟာစိတ်ချမ်းသာမှုစိတ်ငြိမ်းအေးမှုကိုမရကြတာများတယ်ဒါကြောင့်ဒီစိတ်ကြယောဂါဆိုတာဒီတော်တော်ဖြစ်ကြတာတွေ့ရတယ်ဟိုတနေ့ကဒကမာကြီးတယောက်သူ့ညီမစိတ်ကြယောဂါဖြစ်နေတယ်ပိုက်ဆံကတော့တော်တော်ကိုချမ်းသာတယ်ဒါပေမဲ့ तू ခဏခဏပြောတယ်တဲ့နော်ဘလို့တက်သေးလဲရင်နော်တက်တောင့်တက်တာဖြစ်မလဲဆိုတော့ तू ခဏခဏလေ့လာထားတယ်ကြည်ထားတယ်အမလီကြောက်စရာကြီး ဟုတ်လားစိတ်ကဆင်းရဲလွန်အားကြီးတဲ့အခါကျတော့ဘဝမှာဟိုနေဖို့အလွန်ကြောက်နေတယ်ပေါ့နော်သေဖို့ပဲကြိုးစားတာပေါ့ဟိုတနေ့သတင်းတစ်ခုကလည်းတွေ့လိုက်သေးတယ်ပါတော့ဆွစ်ဇာလန်နိုင်ငံမှာကိုကိုကိုတတ်သေးတဲ့လူတွေအသုံးပြုဖို့ဆက်တီထွင်ထားတယ်တဲ့မလီလှလှလေးဗျာအထက်တဲ့ဝင်းအိပ်ပြီးတော့ခလုတ်ကလေးနှိပ်လိုက်ရုံပဲအဲ့ဒါခဏနေသေးသွားမှာအဲ့ဒါတရားဝင်ခွင့်ပြုထားတာနော်တချို့ယောဂတွေနှိပ်ဆက်လို့ မခံမရနိုင်ဖြစ်တဲ့လူတွေဒါကိုဘဝကိုပိုင်တယ်ကိုလိုလက်ခွင့်ကိုယ့်အကိုကိုယ့်အကိုတတ်သိခြင်းလဲသိဆိုတဲ့သဘောမျိုးနဲ့ဥပဒေကြောင်းအရာကိုမလုပ်ထားတော့ကွန်ပျူတာတာတော့ပြောချင်တာကစိတ်ဆင်းရဲလုံးအားကြီးလာလို့ရှိရင်ဘဝမှာနော်နေလူစိတ်ကိုအဲ့ဒီလူတွေကမရှိတော့ဘလောက်ထိနော်အခြေအနေဆိုးသွားလဲဆိုတာကို နားလည်ရမှာဒါကြောင့်ကိုယ့်ရဲ့စိတ်ကိုချမ်းသာအောင်လုပ်ရမယ့်အလုပ်ဟာပေါ့ပေါ့တန်တန်အလုပ်မဟုတ်နော်အလေးထားတဲ့အလုပ်ဘဝမှာအဲ့ဒါအရေးကြီးတယ်ဆိုတာကိုနားလည်ရမယ် နော်တရားကိုသိလို့ဖြစ်တဲ့ချမ်းသာမျိုးဘုံဘုံတို့ရှေ့ရှုနိုင်မှနော်ရေရှည်မှာကိုယ့်ရဲ့စိတ်နှလုံးကဘာဖြစ်မှာတော့ငြိမ်းအေးမယ်ချမ်းသာချမ်းသာအစ်စ်ကိုရဟုတ်လားအဲ့ဒီလိုချမ်းသာမျိုးကိုရဖို့အတွက်မြတ်စွာဘုရားကဆွမြဲဆွဆွမြဲမြဲစူးစမ်းကြအဲ့ဒီလိုစူးစမ်းကြလို့တိုက်တွန်းတဲ့နေရာမှာဘာကိုပြပြီးတော့တိုက်တွန်းခိုင်းတယ်လဲအဓိကဒီကထားလေးမှာဘာကိုပြပြီးတော့တိုက်တွန်းတယ်လဲသေခြင်းကိုပြပြီးတော့တိုက်တွန်းတယ်စောစောပြောထားတယ်နော် သေခြင်းတရားကြီးဟာတနေရာနေကိုယ်ကိုစောင့်ကြည့်ပြီးတော့ကိုမေ့လျော့ပေါ့ဆနေတာကိုကြည့်ပြီးတော့အင်းဒင်းတို့တော့ငါနဲ့တွေ့မှတိမယ်ဆိုတဲ့အနေအထားမျိုးကြီးတွေ့လဲတွေ့ပြီဆိုတော့ကိုယ်မှမဖြစ်တော့တွေ့တွေ့ဝေကြောက်ကြောက်လန့်လန့်နဲ့စင်ရဲသေးရတဲ့အနေအထားမျိုးအဲ့ဒီလိုမျိုးမဖြစ်စေနဲ့လို့မြတ်စွာဘုရားပြောတာဒါလိုရင်းအနှိမ့်ချုပ်လိုက်မယ်ဆိုပါတော့သေခြင်းတရားကိုအစဉ်ပြေပြေကြောက်ကြောက်မွေ့မွေ့ရင်ဆိုင်နိုင်ဖို့အတွက်စိတ်နှလုံးငြိမ်းအေးမှုအလေးအကျင့်ကိုစွတ်သွမြင့်မြတ်ခုတည်းကစလေ့ကျင့်ထားကြလို့ပြောချင်တာ ဒါကိုဆိုလိုတာနော်တွန်းအားဆိုတာဟုတ်လားဒါကြောင့်ပထမကထာနဲ့ပြောတာကဘာတော့ကိုယ့်ရဲ့လောလောဆယ်အဆင်မပြေသေးတဲ့အခြေအနေကိုနားလည်ပြီးတော့အဲ့ဒီအခြေအနေကနေလွတ်မြောက်လို့စိတ်နဲ့ဘုံဘုံတို့ကြိုးစားပါကိုယ့်ရဲ့အဆင်မပြေသေးတာကိုတွေးမိမယ်ဆိုရင်ကိုပဲကြိုးစားလို့စိတ်ကအလိုလျောက်ဖြစ်လာမှာနော်အဲ့ဒါလိုပဲအခုလည်းပဲသေခြင်းတရားနဲ့တွေ့ရင်ဒါမလွယ်တဲ့ကိစ္စပဲဖြည့်ရှင်းဖို့ခက်တဲ့ကိစ္စပဲလို့သေခြင်းတရားကိုဆင်ခြင်လိုက်တာနဲ့ကိုပဲဘုံဘုံတို့ရဲ့ကြိုးစားအထောက်လို့စိတ်ဟာဖြစ်လာမှာမဟုတ်ဘူးသူကိုယ်တိုင်ကတွန်းအားဖြစ်နေလို့သဘောပေါက်ရဲ့လား တကယ်တမ်းကဘုန်းဘုန်းတို့ဟုတ်တယ်သေခြင်းကိုမမြင်သေးလို့ပေါ့နေကြတာတနည်းအားဖြင့်သေမဲမထင်ကြသေးလို့လည်းပဲပေါ့နေကြတာပေါ့ခုနေခါမျိုးမှာနောက်3လလောက်ပဲနေရတော့မယ်နောက်6လလောက်ပဲနေရတော့မယ်ဆိုတဲ့နောက်ကင်ဆာလိုယောဂါမျိုးရှာဖွေတွေ့ရှိကြည့်ပါလားရည်ရွယ်ချက်တွေစိတ်ကူးတွေဘာဖြစ်သွားမလို့အကုန်လုံးပြောင်းသွားနော်ကျန်တာဘာမှအရေးမကြီးတော့ဘူးငါအဆင်ပြေအောင်ဘယ်လိုလုပ်ရမလဲဆိုတာကိုပဲသူစဉ်းစားတော့မှာဟုတ်လားတကယ်တမ်းကတေခြင်းတရားဆိုတာက အဆင်ပြေပြေရင်ဆိုင်နိုင်ဖို့အတွက်လွယ်ကူတဲ့အရာမဟုတ်အဲတေခြင်းတရားနဲ့တွေ့ရင်မလွယ်ဘူးဆိုတဲ့ဥစ္စာကိုစဉ်းစားတတ်ဖို့လိုတယ်ဘုံကဘာကိုစဉ်းစားတော့အပေါ်ယံလေးပဲစဉ်းစားကြည့်ပါတယ်လူသေးကောင်ကို တွေ့ပြီးလူသေးတာကိုမြင်ရပြီဆိုတာနဲ့ကိုပဲဒီမသေးသေးတဲ့လူတွေရဲ့စိတ်ထဲမှာဘလို့ဖြစ်တော့ကြောက်တယ်အဲ့ဒါကိုဘုံဘုံကစဉ်းစားတာဟုတ်လားသေတဲ့လူကိုမြင်တာနဲ့ဘာလို့ကြောက်တုံးဒီလူသေးကောင်ကြီးကိုဘာလို့ကြောက်ကိုယ်နဲ့လည်းဘာမှလည်းထူတာမဟုတ်ဘူး မလှုပ်တာနဲ့လှုပ်တာပဲကွာတော့တာလေဟုတ်တယ်မဟုတ်လားဟိုလည်းတစ်ချိန်ကြတော့လည်းသေမှာပဲဒါပေမဲ့ဒီလူသေးကြီးကိုဘာလို့ကြောက်တော့သေခြင်းတရားကိုဘာလို့ကြောက်နေတာတော့သူများသေတာကိုတောင်ကြောက်တယ်ဆိုလို့ရှိရင်ကိုသေရင်ဘလို့နေမလို့ဆိုတာကိုစဉ်းစားသေးခြင်းဟုတ်တယ်မဟုတ်လားစဉ်းစားကြည့်နော်ဟိုဒကမာကြီးတယောက်ဟိုထင်ရှားတဲ့ရုပ်ရှင်မင်းသားတယောက်သေတော့က TV မှာလာတာအဲ့ဒါကြီးကြည့်ပြီးတော့အဲ့ဒီအလောင်းကြီးကြည့်ပြီးတော့နှစ်ရက်လောက်ထမင်းမစားနိုင်ဘူးလေကြောက်သွားတာပေါ့နော်စိတ်က စဉ်းစားမိတယ်ဘုံတို့တစ်ဖက်သားသေလို့စိတ်ဆင်းရဲကြတယ်ပူလောင်ကြတယ်ဆိုတာများသောအားဖြင့်အဲ့ဒီလူရဲ့ပုံမှာကိုယ့်ရဲ့ချစ်ခင်မှုကိုယ်နဲ့ယဉ်ဒီကျွမ်းဝင်မှုအကြီးအသေးပုံမှာမူတည်ကြတာပေါ့နော်လူတွေသေတိုင်းလဲကိုယ်ဆင်းရဲတာမဟုတ်ဘူးလေဟုတ်လားကိုယ်နဲ့နီးဆက်လေလေသေတဲ့လူကကိုယ်နဲ့နီးဆက်လေလေကိုယ့်အတွက်ဒုက္ခရောက်လေလေပဲဟုတ်လားအဲ့လိုဆိုရင်ကိုယ်နဲ့အနီးဆက်ဆုံးတသားတည်းကိုဖြစ်သွားပြီ gain ကိုကိုယ်တိုင်သေရတော့မဆိုရင်ဘယ်လိုတော့ တကယ်တမ်းကသေခြင်းကြောင့်ဖြစ်တဲ့ဒုက္ခတွေဆိုတာနော်ချစ်ချင်းအထူပါပေါ်မှာမူတည်ပြီးတော့ဖြစ်နေကြတာကိုတော့ကိုယ်ခန္ဓာကိုကိုယ်ဘဝကိုယ့်အတွက်ချစ်စရာအကောင်းဆုံးအမျက်နှိုးဆုံးအရာဆိုတော့ပြောရင်ဒါကိုကိုယ်တိုင်သိရမယ့်တနေ့မှာဒါကိုယ့်အတွက်အကြီးမားဆုံးပြဿနာကြီးပဲဆိုတာကိုစဉ်းစားမိသိချင်တယ်နော်သူများသေးတာတောင်စိတ်ထဲမှာပြဿနာကြီးဖြစ်နေတယ်ဆိုရင်ကိုယ်တိုင်သိရင်ဘယ်လိုနေမလဲဆိုတာကိုဘုံဘုံကတွေးကြည့်ဒါကြောင့်ကျန်တဲ့ပြဿနာတွေဘယ်လောက်ပဲကြီးပါလဲပြောပြော ဒီသေခြင်းဆိုတဲ့ပြဿနာနဲ့ရှင်းမကြည့်သေးလို့သာလဲကြည်နေကြတယ်။နောက်သေခြင်းဆိုတဲ့ပြဿနာနဲ့ရှင်းလိုက်တာနဲ့ကျန်တဲ့ပြဿနာတွေအကုန်လုံးဟာနောက်ဆုတ်သွားတာကြီးပဲအကုန်လုံးသိငယ်သွားတာကြီးပဲစဉ်းစားကြည့်လိုက်။နောက်ဘယ်လိုဘယ်လိုပြဿနာပဲကြီးပါ gain ဆွတ်ထုတ်ခဲ့လာခဲ့ကြိုက်တဲ့ပြဿနာလာခဲ့ဟုတ်လား။ကိုယ်တိုင်သေရတော့မယ်ဆိုတဲ့ပြဿနာနဲ့သာရှင်းကြည့်လိုက်ရင်ကျန်တဲ့ပြဿနာဘာပြောပါလောက်အောင်မလို့အမှမပြောပါလောက်။အဲ့တော့ဒါတွေဟာဘာတွေလဲလို့မေး။အော်သေခြင်းတရားဟာလွယ်လွယ်ကူကူနဲ့ရင်ဆိုင်နိုင်ဖို့ကတော့နော်တော်တော်ကိုဘုံဘုံတို့ မလွယ်တဲ့ကိစ္စဆိုတာကိုနားလည်ရမယ်အဲ့လိုဆိုလို့ရှိရင်ဒီသေခြင်းကိုရှင်းသားပြီးတော့အစဉ်ပြေဖို့အတွက်ဘုံဘုံတို့မြတ်စွာဘုရားတိုက်တွန်းထားတယ်ဒီတိုက်တွန်းချက်ဟာအလွန်ထိရောက်တယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်နော်ဘုံဘုံတို့မြတ်စွာဘုရားကနီးမျိုးစုံနဲ့နော်သူတော်ကောင်းအလုပ်ကိုလှုပ်ဖြစ်အောင်တိုက်တွန်းတယ်အဲ့ဒီတိုက်တွန်းချက်တွေထဲမှာခုသေခြင်းနဲ့ဆက်လာတဲ့အခါကျတော့ပါအမှတ်ရတော့ဆိုတော့ဟိုတုန်းကဟိုနွားတတမနွားရဲ့ရှာကိုဖြတ်ချလိုက်လို့ နော်အဲ့ဒီရှာကိုမိခင်ပြီးတော့စားတော့အဲ့ဒီအသာသူ့ရှာပေါ်တင်လိုက်တာနဲ့သူ့ရှာကလည်းတခါတည်းပြတ်ကျသွားတယ်ဆိုတာကြားဘူးတယ်မဟုတ်လားမြတ်စွာဘုရားလက်ထက်ကလည်းနော်အဲ့ဒါသူ့သားကြောက်ပြီးတော့ပြေးတာသူ့အမေကလည်းပြေးခိုင်းတာပေါ့နင့်အဖေဒီလိုနော်ကန်ဆူမုံမောင်ကြပြီနင့်ဒီဒီပြဿနာရောက်လာလိမ့်မယ်ဆိုတော့ကြောက်လန့်ပြီးတော့ပြေးတာနောက်ကြတော့အဲ့ဒီကောင်လေးကတခြားနေရာမှာတားရီသမီးတွေနော်အိမ်တော်တွေပါလေးကြာတားသမီးတွေရတော့နောက်သူအသက်ကြီးသွားတဲ့အချိန်ပေါ့နော် အသက်ကြီးပြီးတော့အိုကြီးအိုမဖြစ်တဲ့အချိန်မှာသားသမီးတွေကမြတ်စွာဘုရားကိုအလွန်ကြည်ညိုကြတော့သူ့အဖေနောင်ရေးနောက်ဘဝအရေးစိတ်မအေးလို့မြတ်စွာဘုရားကိုပင့်ပြီးတော့ဆွန့်ကတ်တယ်။အဲ့ဒီမှာအဲ့ဒီလူအိုကြည်ပြီးတော့မြတ်စွာဘုရားတရားဟောတယ်။နော်အဲ့ဒီတရားလေးတော်တော်လေးကိုဒီသေးချင်းနဲ့ပတ်သက်ပြီးတော့ထိတ်လန့်စရာကောင်းတယ်ပေါ့နော်။ပန္တုပလာသောဝဓာနိတိယမပုရိသောပိစတေဥပဋ္ဌိတာ။ဩယောဂမုခေစာတိဋ္ဌတိပါဋိယပိစတေနာဝိယတိ။ စကလုံးလေးတွေတစ်လုံးချင်းစီမှာကောင်းတယ်ပန္တုပလာတော်ဝါဒါနေတည်တယ်ခုချိန်မှာသင်ဟာကြွေတော့မဲ့တည့်ရွက်လေးလိုဖြစ်နေပြီတဲ့နော်တည့်ရွက်ဝါလေးတစ်ခုခဏလေးလေးလှုပ်လိုက်တာနဲ့ကြွေတော့မှာတဲ့ယမပုရိသောစာဒေဥပတိတာတေမင်းရဲ့တမန်နေရာလဲတင်သားမှာဝိုင်းဝိုင်းလဲနေပြီတဲ့။ကဲမြတ်စွာဘုရားပြောတဲ့ပုံနော်။အုံယောဂမုခေစာတိတ်ထတိတဲ့။တင်ဟာဆုပ်ယုပ်ချင်းရဲ့တကားဝမှာရက်နေတာတဲ့။သွားတော့မှာပေါ့နော်။တလုံးချင်းကိုသေချာနားထောင်နော်။ ကြွေရတော့ကြွေတော့မဲ့တိရွက်ကလေးလိုဖြစ်နေပြီသေမင်းတမန်တွေကလည်းတင်သားမှာဝိုင်းနေပြီဆုပ်ယုပ်ခြင်းတကားဝမှာတင်ဟာတီးနေပြီဒါပေမဲ့လို့ပါထေယံပိစတေနဝေစတိကုသိုလ်ဆိုတဲ့ရိတ်ခါတို့ကလည်းဘာမှမရှိသေးဘူးတဲ့ကဲအဲ့ဒါကျွန်မဘိုးတောင်ထိတ်လန့်သွားစရာကောင်းတယ်နော်အဲ့ဒါဆက်ပြီးတော့မြတ်စွာဘုရားသောကရောဟိဒီပမတနောခိဗံဝါယမပန္တိတောဘဝနေတန္တမလောအနေကံတော်ဒိဗံအရိယဘူမိဥပိဟိတိနော်သောကရောဟိဒီပမတနောတဲ့ အတနောမိမိအတွက်ဒီပံအာကိုအာရာပြုတ်เสียဒီပံဆိုတာကျွန်းသမုဒ္ဒရာပင်လယ်ထဲမှာရှိတဲ့ကျွန်းလေးရေထဲမှာထောက်တရားမရနိုင်ဘူးကျွန်းပေါ်ဆိုအေးအေးဆေးဆေးပဲအဲ့လိုပဲဘုမုန်းတို့ရဲ့စိတ်ကသူတော်ကောင်းတရားကိုမသိသေးသမျှထောက်တရားတကယ်တမ်းကမရသေးဘူးဟုတ်လားသူတော်ကောင်းတရားကိုသိမှထောက်တရားရမှာမိခိုရာရမှာပေါ့နော် သောကရောဟိဒီပမတနောတဲ့အဲ့စိတ်ရဲ့မိခိုရာနော်ကျွန်းနဲ့တူတဲ့အာကိုရာကိုရအောင်လုံးတဲ့သောကရောဟိဒီပမတနော ထိပ်ပံဝါယမပန္တိတောဘဝတဲ့ထိပ်ပံမြန်မြန်ဆန်းဆန်းဝါယမအားထုတ်လိုက်ပန္တိတောဘဝဉာဏ်ရှိတဲ့လူဖြစ်ပါစေဆိုလိုတာကတကယ်သိတဲ့လူတယောက်ဖြစ်အောင်တရားကိုသိတဲ့လူတယောက်ဖြစ်အောင်မြန်မြန်ကြိုးစားလို့ပြောတာနေဒန္တမလောအနင်္ဂနောတဲ့နေဒန္တမလောအညစ်အကြေးကိုထုတ်လိုက်ပြီးအနင်္ဂနောစိတ်ထဲမှာအချွဲအကြည့်တွေရှင်းသွားပြီဆိုရင်ဒါယာဂဒေါသတွေကိုပြောတာပေါ့နော်အဲ့ဒါတွေရှင်းသွားပြီဆိုရင်ဒိဗ္ဗံအရိယဘုမေဥပိဟိတိသင်ဟာ ဟိုတုဒ္ဓဝါဒ၅ဘုံလို့ဆိုတဲ့အရိယာတွေနေတဲ့ဗြဟ္မဘုံကိုရောက်လိမ့်မယ်လို့ပြောတာအဲ့ဒါသောတာပန်ဖြစ်သွားတယ်အဲ့ဒီတခါကြီးကအဲ့ဒါနဲ့နောက်နေ့ကျတော့လည်းပဲသာသမီတွေကဆက်ပြီးတော့ဒီအဖေအတွက်ဖះပင့်ပြီးတော့တခါစွန့်ကပ်ကြပြန်ရောအဲ့ဒါမြတ်စွာဘုရားအဲ့ဒီဂါထာလေးတွေနဲ့ခတ်ဆင်ဆင်ထပ်ပြီးတော့ဟောတာအဲ့ဒီဂါထာလေးတွေနားပြီးတော့အနာဂံဖြစ်တယ်အဲ့ဒီဂါထာလည်းကောင်းဥပဏိတဝယောစဒါနိတိတံပယာတောတိယမတတန္တိကံဝါသောတေနတ္ထိအန္တရာပါထေယံပိစတေနဝေစတိဘာပြောတာတော့ ဥပဏိတဝရောစာဒါနိတိသင်ကအရွယ်တွေကလွန်းနေပြီတဲ့နောက်ဆုံးအရွယ်ရောက်နေပြီနော်တံပရာတောတိယမတတန်တိကနော်ယမမင်းကြီးစီတနည်းအားဖြင့်သေမင်းကြီးရဲ့အထံကိုသင်သွားတော့မယ်ဝါသောတိနတ္ထိအန္တရာသင်အတွက်ဈာကာလမှာနေရမယ့်အနေအထားမရှိဘူးတဲ့နော်သေခြင်းတရားနဲ့အခုဈာမှာဆိုလိုတာအချိန်မရှိတော့ဘူးလို့ပြောတာဟုတ်လားအချိန်မရှိတော့ဘူးတဲ့ ပါထယံပိစ္ဆတိနဝေစတိဒါပေမဲ့ရိခါတို့ဆိုတဲ့ကုသိုလ်ကလည်းသင်မှာမပြုတ်ရသေးဘူးသောကရောဟိဒီပမတနောခိပံဝါယမပဏိတောဘဝကိုယ့်အတွက်မိခိုးရကိုရအောင်လို့မြန်မြန်ကြိုးစားပြီးတော့ပညာရှိတယောက်ဖြစ်အောင်လို့နေတန္တမလို့အနေငနောနော်အညီအကြီးကင်းသွားပြီဆိုရင်နပုဏ္ဏဇာတိစတံဥပေဟိတိနောက်တဖန်သင်ပရိသေနေရတဲ့ဒုက္ခလွတ်သွားလိမ့်မယ်လို့အဲ့ဒါလိုမြတ်စွာဘုရားဟောဟုတ်လားဒါလေးတွေကဘာတုံးဆိုတော့နော်သေခြင်းတရားကိုပြပြီးတော့မြတ်စွာဘုရား နော်ကောင်းတာကိုလုပ်ဖို့အတွက်မြန်မြန်ဆန်းဆန်းကြိုးစားဖို့တိုက်တွန်းတာအဲ့တော့သောသောဂါထာဒုတိယဂါထာအဲ့ဒါပဲနော်အဓိကနော်ထားကြကုန်လို့ထိုင်ကြကုန်လို့စိတ်နှလုံးငြင်းအေးဖို့အတွက်ဆွသွင်းမြဲမြဲကျင့်ကြကုန်လို့နော်တေခြင်းတရားကြီးကသင်တို့မေ့နေတာကိုသိပြီးတော့နောက်တစ်ချိန်မှာသင်တို့ကိုတွေ့တွေ့ဝေဖြစ်အောင်မနှိပ်စက်ပါစေနဲ့ဆိုလိုတာကတေခြင်းတရားကိုအစဉ်ပြေးပြေးရင်ဆိုင်နိုင်အောင်ကြိုးစားကြလို့ဒါကိုပြောချင်တာဟုတ်လားတတိဒုတိယဂါထာရဲ့အဓိကဆိုလိုခြင်းကအဲ့ဒါပဲနော် သေခြင်းကိုရင်ဆိုင်နိုင်ဖို့အတွက်အကျင့်မြတ်ကိုကျင့်ရသေခြင်းကိုစဉ်းစားခြင်းဒီပင်လေအကျင့်မြတ်ကျင့်ဖို့အတွက်တွန်းအားပဲဟုတ်လားထိတ်လန့်မှုတန်ဝေကတန့်ဖြစ်တာ哦ဟုတ်လားအဲ့တော့နှစ်မျိုးရှိသွားပြီနော်ပထမကထာပါတော့ကိုယ့်ရဲ့အခြေအနေဆိုးနေသေးတဲ့အခြေအနေမကောင်းသေးတဲ့အနေအထားကိုစဉ်းစားတာလည်းပဲထိတ်လန့်မှုဖြစ်တယ်အဲ့ဒါလည်းပဲသူတော်ကောင်းတရားလုပ်ဖို့တွန်းအားပဲနော်သေခြင်းတရားကိုစဉ်းစားတာလည်းထိတ်လန့်မှုဖြစ်တယ်အဲ့ဒါဟာလည်းသူတော်ကောင်းတရားကိုကြိုးစားဖို့အတွက်တွန်းအားပဲနှစ်ကထာပါနော်နောက်ဘုန်းတို့သုံးခုမြောက်ကထာဆက်သွားအောင် သုံးခုမြောက်ကထားပါပြောတော့ယာယဒေဝမနုဿာသတိတာတိဋ္ဌံတိအဋ္ဌိကတရထေတံဝိသတိကခဏောမှာဥပိစ္ဆကခဏတိတာဟိသောစန္တိနိရိယမိတမပိတာဒေဝါစနတ်တို့သည်၎င်းမနုဿာစလူတို့သည်၎င်းအဋ္ဌိကအလိုရှိကုန်သည်ဖြစ်၍တိတာလောဘကိုအမိပြု၍တိဋ္ဌံတိတိကြကုန်၏ဝိသတိကကံ့ညိတတ်သောအေတံဣဒနာကိုတုံမေသင်တို့သည် တတထလွန်မြောက်ကြကုန်လောဟောသင်တို့ဟာခနောအခွင့်ကောင်းသည်မာဥပိစ္ဆကမလွန်ပါစေလင့်ခနာတိတာအခွင့်ကောင်းကိုလွန်စေသူတို့သည်နိဒယံပိငရဲ၌သမပိတာနှိမ့်ဆက်အပ်သည်ဖြစ်၍သောစံတိစိုးရင်ကြကုန်၏တဲ့ဒါတတိယကတာဘလိုမျိုးမြတ်စွာဘုရားကအကြောင်းပြချက်ပေးပြီးတော့သူတော်ကောင်းအလုပ်ကိုအထုတ်ဖြစ်ဖို့တိုက်တွန်းတယ်လဲဆိုတာလေးကိုအာယုံစိုက်ကြည့်နော်အတိပဲအဖြောင်းလေးပြောကြည့်မယ်လူတွေပဲဖြစ်ဖြစ်နတ်တွေပဲဖြစ်ဖြစ်တဲ့ဒီတတ္တဝါတွေကလောဘကိုမှီပြီးတော့နေကြတာ ဘဝဟာဒုက္ခဖြစ်တယ်ဆိုတဲ့အမှန်တရားကြီးကိုမသိတဲ့အဝိဇ္ဇာကိုအခြေခံပြီးတော့ဘဝရဲ့ပေါ်မှာနော်ရှုထောင့်မျိုးစုံကနေပြီးတော့လိုချင်မှုမမောမှုတွေ့တာမှုမျိုးစုံနဲ့နေကြတာကာမအာယုန်တွေရဲ့ပေါ်မှာတွေ့တာမှုမျိုးစုံနဲ့နေကြတာပြောချင်တတ္တဝါတွေပြောချင်တာတတ္တဝါတွေဟာလောဘကိုမှီးပြီးတော့နေတာလောဘပေါ်မှာပဲတီးပြီးတော့နေနေကြတာအဲလိုလောဘနဲ့နေတဲ့အခါကျတော့ဘာဖြစ်တုံးလောဘရဲ့အကျိုးရလတ်ဘဝဒုက္ခတွေဆက်ဆက်ပြီးတော့ရမှာပေါ့ဒါပဲလေဟုတ်လား တော့ဘဝမှာဘုံဘုံတို့တွေတတ္တဝါတွေကဘလို့သွားနေတာတုံးဆိုတော့နော်လောဘဖြစ်လိုက်ဒုက္ခဖြစ်လိုက်နဲ့သွားနေတာဒီလောဘနဲ့ဒုက္ခနှလုံးနဲ့လဲနေတာဒါအနှစ်ချုပ်မြင်တတ်ဖို့လိုတယ်နော်ဘဝရဲ့ဒုက္ခသဘောကိုတကယ်မသိတဲ့အခါကျတော့ဘဝရဲ့ပုံမှာဘုံဘုံတို့ဘာဖြစ်တုံးตายရတယ်မမောတယ်တွေ့တာတယ်ဘုံကစဉ်းစားကြည့်တယ်တချို့ကဘဝကိုမတွေ့တာဘူးလို့ထင်နေတာအမလီတွေ့တာသမားအလွန်အလွန်တွေ့တာတခုခုအခြေအနေကောင်းတာလေးတွေ့ရင်ပျော်သွားတယ်ဆိုကြပါစို့ပတ်စံတွေရတယ်ဆိုရင်ဘုံတို့ပျော်တယ်ဟောဘာလို့ပျော်တာတော့ ကိုဖြစ်ချင်တာဒီတစ်ခုဖြစ်တယ်ဆိုရင်ဘုံဘုံတို့စိတ်ထဲမှာကျဉ်တ်သွားတယ်ဘာဖြစ်လို့ကျဉ်တ်သွားတာတော့ဒီဘဝကိုပဲကျဉ်တ်တာပဲလေဒီဘဝတွေကအခြေအနေကိုပဲဘုံဘုံတို့ဘာလုပ်နေတာတော့ဟိုကိုဖြစ်ချင်တယ်လို့လေးဖြစ်သွားတဲ့အခါကျတော့ဖြစ်တော့မှာဆိုတဲ့အခါကျတော့စိတ်ကဘာဖြစ်တော့ကျဉ်တ်သွားတာဒီတွေကကိုမထွက်ဘူးဒီထဲမှာပဲဘာဖြစ်နေတော့ตาရနေတာယဉ်မှုနေတာတခုခုအဆင်ပြေတာဖြစ်ရင်စိတ်ပျော်ရွှင်သွားတာကိုကြည်ကျင်အားဖြင့်ဘုံဘုံတို့ရဲ့စိတ်ဟာဒီထဲမှာနေရတာကိုနှစ်ချိုက်တယ်ပျော်ပိုက်တယ်ဆိုတာအလွန်တရာမှထင်ရှားတယ်အဲ့ဒါပါတော့ လောဘပဲလေဟုတ်လားဒါကိုပြောတာနော်မြတ်စွာဘုရားတတ္တဝါတွေဟာလူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်လောဘကိုပဲမှီပြီးတော့နေနေကြတာတဲ့အဲ့ဒီလောဘဟာတကယ်တမ်းကလွန်မြောက်နိုင်ခဲ့တယ်တဲ့သူ့ရဲ့လက်ကလွတ်နိုင်ခဲ့တယ်နော်သူဟာပင်လေကြီးဆိုလို့ရှိရင်သူ့ကိုဘုံဘုံတို့ဟိုဘက်ကန်းကိုရောက်ဖို့အတွက်ကူးဖို့အတွက်မလွယ်ဘူးပေါ့နော်ကူးနိုင်ခဲ့တယ်ကူးမြောက်နိုင်ခဲ့တယ်အဲ့ဒါကိုမြတ်စွာဘုရားအဲ့ဒီတဏှာကနေလွတ်အောင်သင်တို့ကူးကြလို့ပြောတာဟုတ်လားဒီအခြေအနေလေးကိုမြင်ရမယ်နော် ဘဝရဲ့အခြေအနေကိုတတ္တဝါရဲ့အခြေအနေကိုအချင်းချင်းမြတ်စွာဘုရားဝေဖန်ပြတာတတ္တဝါတွေကလောဘမှမှီပြီးတော့နေကြတာလောဘဆိုတာလွန်မြောက်နိုင်ခဲ့တယ်လောဘတစ်လက်ဒုက္ခတစ်လက်နဲ့သွားနေတာအဲ့ဒီအခြေအနေကနေလွတ်မြောက်အောင်လုပ်အဲ့ဒီအခြေအနေကနေလွတ်မြောက်အောင်လုပ်ဖို့ဆိုတဲ့အခွင့်အလန်းလေးဆိုလိုတာကဒီဘဝဒုက္ခတွေကနေလွတ်ဖို့ဘဝကိုဖြစ်စေတတ်တဲ့လောဘတွေကနေလွတ်ဖို့အတွက်ဘုံဘုံတို့ကျင့်ဖို့ဆိုရင်နိမန်လမ်းမှာလိုအပ်တယ်အဲ့ဒီနိမန်လမ်းမှာကိုညွန်ပြမှု မရှိတဲ့အနေအထားမျိုးတိခွင့်မရတဲ့အနေအထားမျိုးဆိုရင်ဒီလွတ်မြောက်မှုလမ်းစာဟာပိတ်တယ်အဲ့ဒါကိုမြတ်စွာဘုရားဆက်ပြောတာအဲ့ဒီလောဘရဲ့လက်ကနေလွတ်မြောက်အောင်ကုခတ်နိုင်ဖို့အခွင့်အရေးဟာအခုသင်တို့ရနေပြီတဲ့အဲ့ဒီအခွင့်အရေးကိုမဆုံးရှုံးစေနဲ့အဲ့ဒီအခွင့်အရေးဆုံးရှုံးသွားမယ်ဆိုလို့ရှိရင်ကြာမြင့်စွာသောကာလပတ်လုံးသင်တို့ဆင်းရဲရလိမ့်မယ်ပူလောင်ရမယ်အခက်မသိရင်ငရဲရောက်ပြီးတော့ပူရတဲ့အနေအထားမျိုးနဲ့တောင်ပူရနိုင်တယ်လို့ပြောတာဟောအတီးကြမှာတွေ့တာလိပ်ပတ်လဲသွားပြီနော်အဲ့ဒါဒီကထာကဘာပြပြီးတော့ဘုံတို့တိုက်တွန်းတာတော့ အခွင့်အရေးကိုပြပြီးတော့တိုက်တွန်းတယ်နော်အလွန်ကောင်းတဲ့ဒီဒေသနာလေးကဟုတ်လားတတဝါတွေကလောဘကိုအမိပြုပြီးတော့နေကြတာလောဘလက်ကလွတ်ခဲတယ်ဒါကြောင့်လောဘရဲ့လက်ကနေလွတ်အောင်ကူလောဘရဲ့လက်ကမလွတ်သေးသမျှဒုက္ခရဲ့လက်ကဘယ်တော့မှမလွတ်အဲ့ဒါလိုလောဘရဲ့လက်ဒုက္ခရဲ့လက်ကလွတ်ဖို့ဆိုရင်ကူးမြောက်နိုင်တဲ့အခြေအနေကောင်းလေးအခွင့်အရေးကောင်းလေးဟာအခုပါတော့တွေ့နေပြီအသိဉာဏ်ရှိတဲ့လူတစ်ယောက်ဖြစ်တယ်မြတ်စွာဘုရားရဲ့အဆုံးအမနဲ့တွေ့ခွင့်ရတဲ့လူတစ်ယောက် နော်လေဒီစတော်ကြီးရဲ့စကားကိုယူပြောရမယ်ဆိုရင်တော့လူထက်လူပေါ့နော်လူထက်လူဖြစ်ပါလျက်လို့စတော်ကြီးကသူ့ရဲ့တန်ဝေကလေးချိုးကြီးထဲမှာအဲ့လိုရေးတယ်လူသားမှမဟုတ်မှန်ကန်တဲ့အဆုံးမနဲ့တွေ့ရတဲ့လူဟာလူသားမှမဟုတ်ပါလူတော့လူထက်လူလူရဲ့အထက်ကလူပေါ့နော်အဲ့ဒါပါတော့အခွင့်အရေးရတဲ့လူပေါ့နော်အဲ့ဒီအခွင့်အရေးရှိနေပါလက်ကနေအဲ့ဒီအခွင့်အရေးကိုသင်တို့အသုံးချရမှာပေါ့နော်တကယ်လို့ဒါကိုအသုံးမချလိုက်နိုင်ဘူးလွန်မြောက်ဒီအခွင့်အရေးဆုံးရှုံးသွားတယ်ဆိုလို့ရှိရင် အခက်မသိရင်ငရဲရောက်သည့်အထိအခြေအနေဆိုးပြီးတော့ပူလောင်သွားနိုင်တယ်လို့အဲ့လိုပြောတာအခွင့်အရေးကိုပြပြီးတော့တိုက်တွန်းတာပေါ့ဒီဒေသနာကဟုတ်လားအဲ့တော့ဒီအခွင့်အရေးကလည်းဘုန်းဘုန်းတို့အမြဲတမ်းကြီးရနေမှာတော့မဟုတ်ဘူးเนาะအခွင့်အရေးဆိုတဲ့စကားလုံးလေးရဲ့အတိပ္ပယ်ကိုတေချာစဉ်းစားကြည့်နော်အခွင့်အရေးဆိုတာတန်ဖိုးကြီးတဲ့အရာကိုဖြစ်စေနိုင်တဲ့အခြေအနေနော်အခွင့်အရေးတန်ဖိုးကြီးမားတဲ့အရာကိုဖြစ်စေနိုင်တဲ့အခြေအနေကိုအခြေအနေလေးကိုဘုန်းဘုန်းတို့အခွင့်အရေးလို့ပြောတာ ဘာတန်ဖိုးမှမရှိတဲ့အရာကိုဖြစ်စေတာကိုအခွင့်အရေးလို့ဘာလို့ပြောနေမလို့နောက်တစ်ချက်ကအခွင့်အရေးဆိုလို့ရှိရင်သူကယာခဲတဲ့သဘောလည်းရှိမကြခဏရနေတယ်ဆိုရင်လည်းဒါအခွင့်အရေးလို့ပြောစရာအကြောင်းကိုမရှိဘူးဆုံးရှုံးသွားလဲပူစရာမလိုပြီးရင်ပြန်ရမှာပဲလေအခုဘုံဘုံတို့ရနေတဲ့အခွင့်အရေးကအဲ့လိုမျိုးမဟုတ်အတန်ဖိုးကြီးမားတဲ့အရာကိုရစေနိုင်တဲ့အခြေအနေလည်းဖြစ်တယ်အလွန်မှလည်းရနိုင်ခဲ့တဲ့ရဖို့မလွယ်တဲ့အခြေအနေဒါကြောင့်မလို့ဒါကိုအခွင့်အရေးလို့ပြောတာ ဟိုပုံမြင်တစ်ပုဒ်ကပြောထားတဲ့အခွင့်အရေးရဲ့အဓိပ္ပာယ်လေးလည်းပုံပုံသဘောကျတယ်ဟိုတုန်းကတော့တရားတဲ့ထဲဟောဘူးပါတယ်နော်ဗဗုဆရာတယောက်ကရုပ်ထုတစ်ခုထုပြီးတော့ပြထားတာရုပ်ထုရဲ့ဒီခြေတော့အောက်မှာသူကရုပ်ထုရဲ့နာမည်ကိုအခွင့်အရေးလို့ရေးထားတယ်ရုပ်ထုကဘယ်လိုထုထားလဲဆိုတော့မျက်နာကိုဆမင်းနေနဲ့ဖုံးထားဒီမျက်စိတွေနှာခေါင်းတွေပါးစပ်တွေမြင်ရတော့မျက်နာကြီးကဆမင်းနဲ့ဖုံးထားတယ်ပြီးတော့အဲ့ဒီရုပ်ထုရဲ့ဘေးတစ်ဖက်တစ်ချက်ကလည်းပဲအတောင်မှန်ကြီးတက်ထားတယ် ရုပ်ထုကိုတော့ဘယ်လိုနာမည်ပေးထားအခွင့်အရေးလိုနာမည်ပေးထားလာကြည့်တဲ့လူတွေကနားမလဲတဲ့အခါဘုရားဆရာရှင်းပြတယ်တဲ့ဟုတ်တယ်ဒါအခွင့်အရေးပဲဘာလို့မျက်စိမှာမျက်ဆမင်တွေဖုံးထားတယ်ဆိုတော့အခွင့်အရေးဆိုတာလူသားမန်တွေမမြင်နိုင်ဘူးငါမှအခွင့်အရေးရနေတယ်လို့အများစုကမသိကြဘူးမြင်ဖို့ခက်တယ်ပေါ့နော်ဘာလို့အတော်မှန်ကြီးကတတ်ထားလဲဆိုတော့ငှက်များလိုပဲပြုံးငလည်းပြန်ပြေးတတ်တယ်တဲ့အချိန်မရွေးလက်လွတ်ဆုံးရှုံးသွားနိုင်တယ်ပေါ့နော်အခွင့်အရေးဆိုတာอืมသူပြောတာလေးကလည်းတမျိုးအဓိပ္ပာယ် ကောင်းတယ်လို့ဘုံဘုံကခံစားရတယ်ဟုတ်လားဒါကြောင့်ခွင့်ရေးရှိနေတယ်ဆိုတာလူသားမှန်တယ်မသိနိုင်ခွင့်ရေးကအချိန်မရွေးလဲဆုံးရှုံးသွားနိုင်ဟုတ်လားခန္ဓာကိုယ်ကြီးပျက်စီးပြီဆိုတာနဲ့သာသနာနဲ့တွေ့ခွင့်ရတဲ့အခွင့်အရေးပါတခါတည်းပါဖြစ်သွားဆုံးသွားတာပဲလေခန္ဓာကိုယ်ကြီးကလည်းဘယ်ချိန်ပျက်စီးမယ်ဆိုတာအမှန်ကန်ချက်ရှိတာမဟုတ်အဲ့ဒီတစ်ချက်ကြည့်လိုက်တာနဲ့ကိုပဲအခွင့်အရေးဟာအသေးချာဘူးဆိုတာကိုလည်းဘုံဘုံတို့နားလည်လို့ရတယ်ဟုတ်လားဒါကြောင့်မို့ဒီအခွင့်အရေးကိုဘုံဘုံတို့ မလုပ်ဖို့လိုတော့မဆုံးရှုံးစေဖို့လိုတယ်တကယ်လို့ဆုံးရှုံးသွားမယ်ဆိုလို့ရှိရင်ဘာဖြစ်နိုင်တော့အများကြီးနစ်နာသွားနိုင်တယ်ပေါ့ဟုတ်လားဒီအခွင့်အရေးကိုဆုံးရှုံးလို့တော့အများကြီးနစ်နာသွားနိုင်တယ်ဆိုတာကိုပြောမယ်ဆိုရင်တော့ဘုံဘုံတို့နော်သေရီဝါဇက်ကတော့ပြောကြအကောင်းဆုံးပဲရွဲကုံသေးဇက်ဟုတ်လားရွဲလေးတစ်လုံးနှလုံးလောက်ပေးလိုက်ရင်ရမယ့်ရွှေခွက်ကြီးကနော်အလကားလိုချင်တဲ့စိတ်ကြီးကြောင့်မလို့ဘာဖြစ်သွားဆုံးရှုံးသွား သူတန်တန်ကြီးတောင်ပေးကြမလို့ဘူးနော်ရွယ်လေးလင်းကလုံးတော့ပေးလိုက်တာနဲ့ဒီရွှေခွက်ကရမှာရွှေခွက်မှလည်းသိဒါပေမဲ့ तू ပေးနိုင်လားလင်းကလုံးတောင်မပေးနိုင်သူ့စိတ်ကဘယ်လိုရကျင်တော့အလကားပဲအချောင်ပဲရကျင်အဲ့ဒီအချောင်လိုရင်တဲ့စိတ်တန်တန်ကြီးမပေးလို့တဲ့စိတ်ကြောင့်မလို့အလွန်တန်ဖိုးကြီးမားတဲ့ရွှေခွက်ဟာဘာဖြစ်သွားလဲဆုံးရှုံးသွားတယ်ဘုံဘုံတို့တွေကလည်းပဲအများစုကအဲ့ဒီရွယ်ကုန်တဲ့နဲ့တိတ်ပြီးတော့ထူတာမဟုတ်နော်ထိုက်တဲ့ကြိုးစားအထုတ်မှုဘုံဘုံတို့ ပေးလိုက်မယ်ဆိုရင်တောင်သူတော်ကောင်းတရားကိုသိတယ်တရားချမ်းသာကိုရနိုင်တယ်ဒါပေမဲ့ဘုန်းဘုန်းတို့ကထိုက်တဲ့အာထုံမှုဆိုတဲ့အရင်နေ့ကိုတောင်မပေးခြင်းဘူးလွယ်လွယ်ပဲရခြင်းတယ်ပေါ့နော်အချောင်ရခြင်းတဲ့စိတ်ကမသိမသာစိတ်ထဲမှာခိုးကပ်နေတာကိုမြင်အောင်ကြည့်ကြည့်လိုက်ဟုတ်လားဒါကြောင့်မြတ်စွာဘုရားအဲ့ဒီဇတ်တော်လေးထဲမှာဣရစေနံဝိရာတိတိတတ္တမတ္တနိယမတရှိတံတော်အနုတ္တပေတိတိရိဝါယဝဝနေရောဒီသာသနာတော်မြတ်ကြီးမှာနော်အာမခံချက်ရှိတယ်လို့ဆိုတဲ့ဒီသောတပတိမေညာဖူညာပေါ့နော် အဲ့ဒါကိုမြန်ဆုံးရှုံးသွားမယ်ဆိုလို့ရှိရင်ဒီရွှေခွက်ဆုံးရှုံးလို့နှလုံးကွဲပြီးတော့တေးရတယ်တေရီဝရွဲကုန်စေလို့ရှိတန်တော်အနုတပ်ပေတိတဲ့သင်ဟာအလွန်ကြာမြင့်စွာသောကာလပတ်လုံးပူပန်ရလိမ့်မယ်တဲ့အခွင့်အရေးကိုဆုံးရှုံးရင်ပူရလိမ့်မယ်ဆိုတာအဲ့ဒီမှာလဲဟောထားတယ်ဟုတ်တယ်ဩငရဲရောက်ပြီးတော့ပူရလိမ့်မယ်ဆိုတာအခက်မသိရင်လည်းရောက်သွားနိုင်တာပဲလေတန်တရားဆိုတာဘာမှမသိကြတဲ့သဘောမရှိတာ哦ကောင်းငယ်အောင်မြှောက်လိုက်တဲ့ဒုတ်တစ်ချောင်းကို နော်အရင်ကပြန်ကြမလားဖျားကြမလားဆိုတာဘယ်သူမှမသိနိုင်တယ်လို့မျိုးလို့မြတ်စွာဘုရားဥမာပေးတာရှိဟုတ်လားဟိုဘလို့လူတွေနဲ့တွေ့ပြီးတော့ဘလို့အမှုကျင့်တွေကိုအကောင့်ထင်ပြီးတော့ဘလို့တွေဖုံဖုံတို့ဆက်လှုပ်သွားမယ်ဆိုတာမှန်းလို့မရနော်ဒီဘဝတော့ကိုကခိုင်းထားပါတော့ကောင်းကောင်းမွန်မွန်အနောက်ဘဝမှာမယုံမှာရွှေမှာတွေနဲ့ပေါင်းပြီးတော့မှားတာတွေကိုအမှန်ထင်မှန်တာတွေအမှားထင်ပြီးတော့ဟာဖြစ်ချင်တာတွေဖြစ်ပြီးတော့ နောက်ဆုံးမှားယွင်းတဲ့လုပ်ရရဲ့အကျိုးရလက်အဆိုးဆုံးအနေအထားပဲရောက်သွားတယ်အပေလေးပုံအပေလေးပုံထဲမှာမှငရဲကိုရောက်သွားနိုင်အဲ့ဒါကိုမြတ်စွာဘုရားကနိရိယမိတမပိတာဆိုတဲ့အဲ့ဒါကိုပြောတာဟုတ်လားအခက်မသိရင်ဘယ်ထိရောက်သွားနိုင်တော့ငရဲထိရောက်သွားနိုင်တယ်အခွင့်အရေးကိုဖျက်ဆီးတယ်လို့ဟုတ်လားဒီနေ့မှာအခွင့်အရေးကိုဖျက်ဆီးတယ်ဆိုတာကဒီအခွင့်အရေးနဲ့ထိုက်တန်တဲ့အလုပ်ကိုမလုပ်တာပေါ့ဒါအခွင့်အရေးကိုဖျက်ဆီးတယ်လို့ပြောတာပဲဒါဘုံဘုံတို့ရထားတဲ့ဘဝကဘလို့အလုပ်နဲ့ထိုက်တန်တယ်လဲဆိုတာကတော့ကိုယ့်ရဲ့ မြင်နိုင်တဲ့ဉာဏ်ပေါ်မှာမူတည်မယ်ပေါ့နော်တရက်အချိန်ကုန်သွားတယ်ဘာလို့ရှာဖွေရင်းနဲ့ဘာလို့အရရယူရင်းနဲ့ကုန်သွားတယ်လေဒီတရက်ကကိုဘာလို့ပဲယူယူတရက်ကတော့ကုန်သွားတာကုန်သွားတာပဲတရားဖို့ရလိုက်သလားတထောင်ဖို့ရလိုက်သလားတသိန်းတန်ရလိုက်သလားတဂရေတန်ရလိုက်သလားဒါကုရဲ့လုပ်ရက်ပေါ်မှာမူတည်တယ်တရက်ကုန်ကြတာချင်းတော့အတူတူပဲဟုတ်လားအဲ့တော့ဒီတရက်ဒီနေရတဲ့ဘဝကဘုံဘုံတို့ကလူထက်လူဖြစ်တဲ့အတွက်ကြောင့် ဟိုအလွန်ကြီးမားတဲ့အကျိုးရလဒ်ကိုရှာဖွေသိသိနိုင်တဲ့အနေအထားမျိုးမှာ ရှိတယ်ဆိုတာကိုမြင်ရမှာဒါကြောင့်မြတ်စွာဘုရားကဒီတတိယဂါထာနဲ့အခွင့်အရေးရဲ့သဘာဝကို ပြောပြပြီးတော့အထုတ်ခြင်းစိတ်ထက်သန်အောင်တိုက်တွန်းတာဟုတ်လားအလွန်ပြည့်စုံတယ်နော်ပထမဂါထာကပါလေကိုယ့်ရဲ့ဆိုးနေသေးတဲ့အခြေအနေမကောင်းသေးတဲ့အခြေအနေကိုကြည့်ပြီးတော့အထုတ်လို့စိတ်ဖြစ်အောင်မြတ်စွာဘုရားတိုက်တွန်းဒုတိယပါတော့သေခြင်းတရားအလွန်တရားမှရင်ဆိုင်ဖို့ ခက်တဲ့သေခြင်းတရားဟုတ်လားအခုတတိယဘာကိုပြအခွင့်အရေးကိုပြမသေးကြတဲ့အခွင့်အရေးလေးရနေတော့မှလက်စုပ်လက်ကင်ရှိနေတော့မှဘုံဘုံတို့ထိထိရောက်ရောက်လှုပ်လိုက်မိဖို့ပေါ့ဟုတ်လားအဲ့တော့ဂါထာဘယ်နှပုတ်ရှိသွားပြီတော့သုံးပုတ်ရှိသွားပြီနော်အဲ့ဆိုရင်၄ခုမြောက်ဂါထာပြောအောင်အချိန်သိမ့်မှမရှိတော့နော်၄ခုမြောက်ဂါထာကသူကနီလန်းကိုပြောထားတယ်ပမာရောရဇောပမာရောပမာရာနုပတိတောရဇော အပ္ပမဒေနဝိဇာယအပ္ပဟေတန်လမတနောတဲ့ဘာပြောတော့ဒိဗေကနော်ပမာတော်မိလျော်ခြင်းဒီရဇောမြူညစ်ကြီးဒီပမာဒနုပတိတော်မိလျော်ခြင်းတို့အဖမှန်ကြားရောက်နေသော ပမာတော်အာကြီးသောမိလျော်ခြင်းဒီလီရဇောမြူညစ်ကြီးပင်ဒီအပ္ပမဒေနမမိမလျော်ခြင်းဖြင့်၎င်းဝိဇာယအတိဉဏ်ပညာဖြင့်၎င်းအတနောမိမိတန်လန်ကိလေသာမြားညံကိုအပ္ပဟေပယ်နှုတ်ရ၏တဲ့ဒါကသူကနီလန်းကိုပေးတာ ဘုန်းတို့ဘဝမှာဒုက္ခတွေဘာကြောင့်ဖြစ်နေသလဲဆင်းရဲမှုတွေဘာကြောင့်ဖြစ်နေသလဲဆင်းရဲခြင်းရဲ့အကြောင်းတရားကိုရှားပြတယ်အဲ့ဒီဆင်းရဲခြင်းရဲ့အကြောင်းတရားကိုဖယ်ရှားဖြစ်ဖို့ဖယ်ရှားပြစ်ဖို့အတွက်ဘာနဲ့ဘလို့ဖယ်ရှားမလဲဆိုတဲ့နီလန်းကိုလည်းပေးတယ်။အဲဒီကထားလေးကဆင်းရဲခြင်းရဲ့အကြောင်းတရားကိုဘာပြောတော့အများကြီးမြတ်စွာဘုရားဒီမှာမပြောဘူး။ပမာဒဆိုတဲ့တလုံးနဲ့မေ့လျော်ခြင်းကိုပြောတယ်။ तू ကအကုသိုလ်အာလုံးတို့ရဲ့အခြေခံအကြဆုံးအဓိကအကြောင်းတရား။ ဟုတ်လားရေကေစီအကုသလာဓမ္မတပ်ပေတိပမာဒမူလကံအလုံးစုံသော အကုသိုလ်တရားတွေရဲ့အဓိကဗราဏအကြဆုံးအကြောင်းတရားဟာမေ့လျော့ရင်းလို့ပြောတယ်။ကိုယ့်ကိုဘာဖြစ်လို့ဖြစ်နေမှမသိဘူးဒီတိုင်းကိုယ်အတွေးတွေနဲ့ဘူရဝါဒနဲ့အချိန်ကုန်နေတာအဲ့ဒါမေ့လျော့ရင်းလို့ပြောတာ။မေ့လျော့ရင်းကိုနှစ်မျိုးတောင်မြတ်စွာဘုရားပြောတယ်နော်။ပမာတော်ရဇော ပမာတော်ပမာဒာနုပတိတော်ရဇောမေ့လျော့ခြင်းဟာစိတ်နှလုံးရဲ့အညစ်အကြေးပဲ။ မေ့လျော့ခြင်းကိုအဖန်ဖန်ကြာရောက်နေစေတတ်တဲ့အကြီးစားမေ့လျော့ခြင်းဟာလည်းပဲစိတ်နှလုံးရဲ့အညစ်အကြေးပဲမေ့လျော့ခြင်းတမျိုးတည်းကိုတောင်းစကလုံးနှလုံးသုံးပြီးတော့ပြောတာနော်ဒါလည်းဘုံဘုံကခွဲခွဲပြပြနားလည်စေခြင်းတယ်ဘုံဘုံတို့တာမန်မေ့လျော့ပြီးတော့နေတာကပမာဒရိုးရိုးပမာဒမေ့လျော့ခြင်းကိုအဖန်ဖန်ကြာရောက်စေတတ်တဲ့မေ့လျော့ခြင်းဆိုတာဘယ်လိုမေ့လျော့ခြင်းမျိုးတော့အကြီးစားမေ့လျော့ခြင်းပေါ့စီမံကိန်းတွေနဲ့ကိုယ်စိတ်ထဲမှာစိတ်ကူးစိတ်တန်းတွေနဲ့ သူတော်ကောင်းတရားနဲ့မသက်ဆိုင်တဲ့ကိစ္စမျိုးတွေကိုအစီအစဉ်ချပြီးတော့ဘုန်းဘုန်းတို့စူးစမ်းအထောက်မှုပြုတယ်ဆိုရပါစို့ဒီအလုပ်ကိုလှုပ်လိုက်တဲ့အတွက်ကြောင့်နောက်ထပ်ဆက်ဆက်ဆက်ဆက်ပြီးတော့သူတော်ကောင်းတရားနဲ့ဝေးကွာစေတဲ့နေရာကိုပဲရောက်ရောက်သွားတယ်သူတော်ကောင်းအလုံးနဲ့မသက်ဆိုင်တဲ့နေရာကိုပဲရောက်ရောက်သွားတယ်နောက်ထပ်ထပ်ထပ်ထပ်ထပ်ပြီးတော့ဂွင်းဆက်တွေနော်မေ့ဖို့မေ့ဖို့မေ့ဖို့ဒီလိုမျိုးဆက်ပြီးတော့သွားတယ်ဒါကိုကိုစဉ်းစားကြည့်ပါနော်ရိုးရိုးမေ့တာတစ်မျိုး မေလျော့မှုကိုအဖန်မှထပ်ထပ်ထပ်ထပ်ပြီးတော့ဖြစ်ပေါ်စေတဲ့မေလျော့ခြင်းကတမျိုးသူကပို့ပြီးတော့ဆိုးတယ်လို့ပြောရမှာပေါ့နော်ဒီမေလျော့ခြင်းဝဲကြရက်ကမထွက်နိုင်ဘူးပေါ့နော်မေ့ဖို့အကြောင်းကိုပဲထပ်ဖန်တယ်ဟုတ်လားနောက်ထပ်ထပ်ပြီးတော့ဒီမေခြင်းကြောင့်ဖြစ်လာမဲ့အကျိုးရလက်ကလည်းမေခြင်းပဲဖြစ်နေတယ်မေပြီးရင်မေမေပြီးရင်မေဆိုတာအဲ့ဒါပဲဟုတ်လားတကယ်တော့ဘုံဘုံတို့အဲ့ဒီနီးနဲ့သွားတာနော်မေပြီးရင်မေမေပြီးရင်ထပ်ပြီးတော့မေအဲ့တင်သွားတာအဲ့ဒါပါတော့ ဆင်းရဲဒုက္ခရဲ့အကြောင်းတရားဒီမှာတော့မြတ်စွာဘုရားစိတ်နှလုံးရဲ့အညစ်အကြေးလို့ဟောတာဟုတ်လားဆက်ပြီးတော့ဒီဆင်းရဲဒုက္ခရဲ့အကြောင်းတရားတွေကိုဖယ်ရှားပြီးတော့ဆင်းရဲဒုက္ခလွတ်မြောက်အောင်ဘယ်လိုလုပ်မလို့နီလန်ပါပေးတော့အပမဒေနဝိဇာယအပဟေတန်လမတနောတဲ့ဒါလေးတော့ကောင်းတယ်နော်အပမဒေနတတိတရားဖြင့်၎င်းဝိဇာယအတိတရားဖြင့်၎င်းအပဟေတန်လမတနောအတနောမိမိရဲ့ရှင်မှာမိမိရဲ့စိတ်မှာစူးဝင်နေတဲ့ တန်လန်ကိလေသာတွေဟူသောမြားညောင်းကိုအဘဟိပယ်နှုတ်ရ၏အတိနဲ့တတိနဲ့ဒီဒုက္ခရဲ့အကြောင်းတရားဖြစ်တဲ့ကိလေသာမြားညောင်းတွေကိုဘာလို့ရမှာတော့ပယ်ရမယ်နှုတ်ရမယ်တဲ့ဒီနေရာဖြစ်တာကငြိမ်းအေးချောင်းလမ်းစဉ်အချင်းချုပ်လို့လည်းဆိုနိုင်တယ်။ဘာနဲ့ပါတော့အပမာဒနဲ့ဝိဇ္ဇာ။နော်စကလုံးလေးကတမျိုးလေးသုံးထားတယ်နော်။အပမာဒဆိုတာဘာကိုပြောတာတတိကိုပြောတာဝိဇ္ဇာဆိုတာဘာပြောတာတော့အတိဉာဏ်ပညာကိုပြောတာ။အဲ့ဒါဗမာမှု ဗမာစကားဆန်ဆန်လေးပြောရမယ်ဆိုဘယ်လိုပြောမလဲတတိနဲ့အတိပေါ့နော်တတိရှိရမယ်အတိရှိရမယ်ဟုတ်လားဝင်လေထွက်လေကိုမှတ်တယ်ထိတာလေးကိုထင်ထင်ရှားရှားသိနေတဲ့သဘောလေးကတတိပေါ့ဟောထိမှုလေးကတစ်ခုပြီးတစ်ခုသွားတာပါလားနောက်ထပ်အတိထပ်ဖြစ်တာပါလားတစ်ခုပြီးတစ်ခုသွားနေတာပါလားလို့သိလိုက်တာကဘာတော့အတိသဘောပေါက်လားဒါအကျဉ်းမြင်လေးပြောပြတာနော်အဲ့ဒါလိုပဲဘုံဘုံတို့ကဒီခန္ဓာကိုယ်ရဲ့အတွေ့အကြုံလို့ဆိုတဲ့ဒီဖြစ်ချင်းတရားတွေကိုဖြစ်တိုင်းဖြစ်တိုင်း တတိထားမယ်အတိကလည်းကပ်ပြီးတော့ပါနေမယ်သူကဘာလဲဆိုတာကိုလည်းမှန်မှန်ကန်ကန်အာယုံပြုတယ်ပြီးရင်သူ့ကိုဘလို့အနေထားမျိုးဖြစ်သွားတယ်လဲဆိုတာကိုလည်းသိအောင်ကြိုးစားတယ်ပေါ့ဟုတ်လားအဲ့ဒီလိုဆိုလို့ရှိရင်အဲ့ဒါဘာတော့ကိုယ့်ရဲ့စိတ်နှလုံးမှာစူးဝင်နေတဲ့မြားညောင်ကိုကိုနှုတ်နေရရောက်တယ်ပေါ့နော်ဒါဘယ်သူမှဒီမြားညောင်ကိုလာပြီးတော့နှုတ်ပေးမှာမဟုတ်ဘူးနော်ကိုရှုပ်ထားတဲ့မီကိုအကိုငိမ့်ရမယ်နော်ကိုရှုပ်ထားတဲ့အရှုပ်ကိုကိုဟာကိုရှင်းရမယ်ကိုမရှင်းသေးသမျှကိုဟာရှုပ်နေမှာပဲ ကိုကမနှိမ့်သက်သေးသမျှကိုဟာလောင်ကျွမ်းနေမှာပဲဟုတ်လားဒီသဘောတွေကိုနားလည်ပြီးတော့မြတ်စွာဘုရားကနီလံပေးခဲ့တာပေါ့နော်စိတ်နှလုံးရဲ့အညစ်အကြေးကတော့ပမာဒပဲနော်စိတ်မှာစူးဝင်နေတဲ့မြားညောင်ကိုနှုတ်ချင်တယ်ဆိုရင်တော့တတိနဲ့အတိဒီနှစ်ခုကိုအသုံးပြုရမယ်ဆိုတော့ပြောတာနော်အကျေပြောရမယ်ဆိုတော့ဒါပါတော့တတိပဋ္ဌာန်တရားကိုပြောရမှာပဲနော်ဘယ်နေရာမှာပဲဖြစ်ဖြစ်နော်ဘယ်ချိန်မှာပဲဖြစ်ဖြစ်ဖြစ်နေတဲ့ပုံစံအတိုင်းလေးဘယ်လိုပုံစံနဲ့ပဲဖြစ်ဖြစ်ဖြစ်နေတာကိုဘုန်းဘုန်းတို့ အတိအမှတ်ကလေးပြုတ်ပြီးတော့နေမယ်ဆိုရင်ဒီဖြစ်ချင်းတရားတွေရဲ့မမြဲတဲ့အနိစ္စသဘောကိုမသိနိုင်ဘူးလားနော်တတိရှိရင်အတိရလည်းကပ်ပြီးတော့ပါလာမှာပဲတတိရှည်သွားပြုတ်ပြီးတော့ဘုံဘုံတို့စူးစမ်းအထောက်ရမယ်ပေါ့နော်တတိရှိရင်ဘာပါလာမှာတော့အတိပါလာမယ်ပေါ့ဟုတ်လားဒါကြောင့်မလို့ကိုကသာလှုပ်တတ်မယ်ဆိုလို့ရှိရင်နေရာတိုင်းမှာကိုယ်စိတ်နှလုံးမှာစုနေတဲ့မြားညောင်ကိုနှုတ်လို့ရတယ်အချိန်တိုင်းမှာကိုယ်စိတ်နှလုံးမှာစုနေတဲ့မြားညောင်ကိုနှုတ်လို့ရတယ်ပေါ့ဟုတ်လားဒါကြောင့်ဒီကထာလေးကနောက်ဆုံးမြတ်စွာဘုရားက ဒုက္ခရဲ့အကြောင်းတရားနဲ့ဒီအကြောင်းတရားကိုဘယ်လိုဖယ်ရှားမလဲဆိုတာကိုပြောပြထားရရောက်တယ်လို့မဆိုနိုင်ဘူးလားဒုက္ခရဲ့အကြောင်းတရားဘာတော့အဓိကမေ့လျော့ခြင်းဟုတ်လားဒါကြောင့်မမေ့မလျော့ခြင်းနဲ့ဝိဇ္ဇာဆိုတဲ့အသိဉာဏ်ပညာဒီတရားနှမျိုးဖြင့်ကိုယ်စိတ်နှလုံးမှာစွန့်ဝင်နေတဲ့နော်ຢာကဒေါသမောဟအစရှိတဲ့မြားညောင်ကိုပယ်နှုတ်ပြရမယ်လို့ပြောတာဟုတ်လားအဲ့ဒါမြတ်စွာဘုရားကဒီကာထာ၄ဘုတ်ကိုဟောလဲပြီးရောသောတော်ကယဟန်တော်လေးတွေယဟန်တာဖြစ်ကြတယ်လို့ဆိုတယ်ဟုတ်လား ဒါပါတော့ဥဋ္ဌာဏသုတ်တံဟုတ်ပြီနော်ဘုန်းဘုန်းတို့တရားဟောတာချိန်ရှိသွားပြီနော်အဲ့တော့ဂါထာဘယ်နှပုတ်တုံးများလေးပုတ်ဒါလေးကိုပြန်ပြီးတော့နှိမ့်ချုပ်ပြောမယ်နော်ပထမဂါထာကကိုယ့်ရဲ့ကောင်းမွန်မှုမရှိသေးတဲ့အခြေအနေစိုးနေတဲ့အနေအထားကိုယ့်ရဲ့စိတ်နှလုံးမှာမြားညောင်းနေရှူးလို့နာကျင်ခံခက်နေတဲ့သဘောကိုယ့်ရဲ့အနာဂတ်ကိုနော်ဆူဆူဝါဖြစ်စေမဲ့ပြစ္ဆုတ်ပံအခြေအနေဒါကိုလည်းမြင်ရမယ်နော်အဲ့ဒီကိုယ့်ရဲ့ဆိုးွားတဲ့အခြေအနေကိုပြပြီးတော့မြတ်စွာဘုရားဒီအခြေအနေကြီးနဲ့ အေးအေးဆေးဆေးလုံမနေနဲ့ဆိုတဲ့သဘောမျိုးပြောတာဟုတ်လားဒုတိယပြောတာကဘာဘာကိုပြပြီးတော့တိုက်တွန်းတာတော့သေခြင်းတရားနော်ရင်ဆိုင်ဖို့အလွန်ခဲရင်တဲ့ဘဝမှာအလွန်လည်းပဲအရေးကြီးတဲ့ပြေလည်အောင်မဖြေရှင်းနိုင်ရင်ဒုက္ခတွေအများကြီးကြီးသွားနိုင်တဲ့သေခြင်းတရားပေါ့နော်အဲ့ဒီသေခြင်းတရားကိုပြပြီးတော့ရသော်ဗျာတိုက်တွန်းတာတေဂာနေမှာပူပူလောင်လောင်မဖြစ်ပါစေနဲ့ဆိုတဲ့သဘောဟုတ်လားတတိယဘာကိုပြပြီးတော့တိုက်တွန်းတာတတိယကထာအခွင့်အရေးဟုတ်လား တတ္တဝါတွေကလောဘဖြစ်လိုက်ဒုက္ခဖြစ်လိုက်နဲ့သွားနေတယ်ဒီဒီလောဘဟာလွန်မြောက်နိုင်ခဲ့တယ်အဲ့ဒီလောဘရဲ့လက်ကလွန်မြောက်ဖို့အတွက်စူးစမ်းအထောက်ဖို့အခွင့်အလန်းအခုတားနေတယ်ပေါ့အဲ့ဒီအခွင့်အရေးကိုမဆုံးရှုံးစေနဲ့အခွင့်အရေးဆုံးရှုံးသွားရင်အခက်မသိရင်ငရဲကြသည်အထိပူရတတ်တယ်လောင်ရတတ်တယ်ဒါကြောင့်မို့လို့အခွင့်အရေးမဆုံးရှုံးသေးခင်မှာထိရအောင်လုပ်လို့ပြောတာဒါကတတိယကနော်သရုဒ္ဓကထာဘာပြောတာတော့နော်อืมပမာဒဆိုတာစိတ်နှလုံးရဲ့အညစ်အကြေး ။နောက်ကိုယ့်ရဲ့စိတ်နှလုံးမှာစုနေတဲ့မြားညောင်းကိုပယ်နှုတ်ချင်တယ်ဆိုရင်ဘာနဲ့နှုတ်ရမှာတော့အပမဒေနာဝိဇာယတတိတရားအတိတရားနဲ့ပယ်နှုတ်ရမယ်တဲ့။ဒါဒီနေ့တရားရဲ့အနှစ်ချုပ်နော်။အဲ့တော့တရားဒီတန်းတော့ဘာပြောကြတော့တရားချမ်းသာမရသေးသမျှဘယ်သူမှစိတ်မအေးရ။တာကြီးဖြစ်လို့နေတယ်။ဟုတ်လား။ဘာတွေပဲရှိလို့နေတယ်။တရားချမ်းသာမရသေးသမျှတွေးလိုက်ရင်စိုးရင်တရားတွေကြီးပဲ။ဟုတ်လား။အဲ့လိုဆိုရင်တရားရဖို့ဘဝမှာပါတော့အရေးကြီးဆုံးပဲ။ဘာလို့မရသေးတာတော့တရားက မလှုပ်လို့မရလှုပ်တယ်လို့ဆိုခဲ့ရင်လည်းရလောက်အောင်မလှုပ်သေးလို့မရဟုတ်လားလှုပ်တော့လှုပ်တယ်မဖြစ်သလောက်ပဲလှုပ်နေမရသေးဘူးဒီနည်းနဲ့ဟုတ်လားအဲ့လိုဘာလို့မလှုပ်တာတုံးလို့မေးရင်လှုပ်လောက်အောင်ထိထက်တန်တဲ့နော်တွန်းအားမရှိလို့တံဝေကညာအားနေလို့တံဝေကညာတကယ်အားကောင်းလာပြီဆိုဘယ်သူဆွဲထားလို့မှမရဘူးစွန့်လွန်ဆရာတော်ဥက္ကဝိတို့ကြည်ပါလားဟင်ဘယ်သူမှဆွဲထားလို့မရဘူးဒီဇိုင်းမတ်မအဲ့ဒါမှအဲ့ဒါတခါတည်းလှုပ်သွားတာဒီလှုပ်ကလွယ်လို့ကြံတဲ့လှုပ်ကိုစိတ်ကိုဝင်စားတော့ဘဲနဲ့ နော်ဒါမှဒါဆိုပြီးတော့လှုပ်သွားတာဟုတ်လားအဲ့တော့ဘုန်းဘုန်းတို့မှာနော်တရားမရခြင်းရဲ့အဓိကကြတဲ့လက်သက်တဲ့ခံအကြောင်းတရားဘာတော့ညံနဲ့ရှင်နဲ့ထိတ်လန့်မှုလို့ဆိုတဲ့တန်ဝေကအားနေလို့တနည်းအားဖြင့်တွန်းအားမရှိလို့ရှေ့ကိုမရောက်တာဟုတ်လားတွန်းအားနဲနေတော့ရောက်ကိုမရောက်ဘူးရွေ့ကိုမရွေ့ဘူးတခါလေနောက်မြန်ပြန်ဆုတ်နေသလားအောင်မရဟုတ်လားနော်စဉ်းစားကြည့်ဟုတ်လားတဲမလို့တွန်းအားသို့မဟုတ်ညံနဲ့ရှင်တော့ထိတ်လန့်မှုဒါတန်ဝေကတရားတစ်ပုဒ်လို့ဘုံဘုံကတော့ အဲ့လိုမျိုးခံစားရတဲ့စိတ်ထဲမှာနော်အဓိကမြတ်စွာဘုရားတော်ဒီသုတ်တံမှာအကြောင်းမျိုးမျိုးမှန်မှန်ကန်ကန်ပြပြီးတော့သူတော်ကောင်းအလုပ်ကိုလုပ်ဖြစ်ဖို့မလုပ်ထားတော့တိုက်တွန်းထားတာနီးပေးထားတာဒါပဲနော်ဒါကြောင့်မြတ်စွာဘုရားဖြစ်စေခြင်းတဲ့ဆန္ဒအတိုင်းနော်နီးမှန်လွန်မှန်နော်တံဝေကညာထက်တန်စွာဖြင့်စ조사အထောက်ပြီးတော့မညံဖုန်ညံမျက်နှိပ်ပံကိုမျက်မှောက်ပြုနိုင်ကြပါစေလို့ဘုံဘုံတို့ဆန္ဒပြုရင်းနဲ့ဒီကနေ့ကြိုးပမ်းအထောက်ကြရသောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့် ဖရာတပည့်တော်တို့သည်မညံပုညံမျက်နှိပ်ပံကိုလင်မြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာ အောင်စုပြုကြကုန်ရာတည်းအလုံးဆုတောင်းရအမျှဝေကြအောင်နော်အရှင်ဖေယဖေယတပည့်တော်တို့သည် ယနေ့ယခုပြုလုပ်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအရှုရှုတို့သည်မဉ္ဇဉ်ဖို့ဉဏ်မျက်နိဗ္ဗာန်ကို မျက်မှောက်ပြုရန်အာကောင်းသောအထောက်အပံ့ဖြစ်ပါစေတည်းဤကောင်းမှုတို့ဤ အဖို့ဘာကကိုအသက်ထင်ရှားရှိမရှိဖြစ်ကုန်သောဘိုးဘွားမိဘရွှေမျိုးသားချင်းတို့အားအစာထား၍32ဘုံရှင်လီကုန်သောတတဝအနန္တတို့အားအညီအမြတ်ပေးဝေငှပါ၏အမြတ်ရကြ၍ ကိုစိတ်နှပြကျမ်းမာချမ်းသာကြသည်ဖြစ်ကြပါစေသောကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓုကုသိုလ်အမြတ်အမြတ် အမြတ်ယူတော်မူကြပါကုန်လုံးသာဓုသာဓုသာဓုကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လုံးသာဓုသာဓုသာဓုအလိုကိုယ်စိတ်နှဖျားကြမ်းမှချမ်းသာကြပါစေ